ဒီကနေ့ဘုန်းကြီးကတရားဟောတဲ့နေ့တော့မဟုတ်ပါဘူးဒါပဲမဲ့လို့ခရီးသွားတာရင်ညနေတော့ဒီမှာရှိတဲ့နေ့တရက်တော့ဟောဦးမှာပဲလို့ဒါဟုတ်တယ်ဘုန်းကြီးကတရားဟောကဆုံလာဇန်ဆက်မြက်ကနေပြီးတော့မောဂုတ်အမျိုးလေသာသနာရိပ်သာမှာယောဂီပုဂ္ဂိုလ်တွေကမ္မထာပေးဖို့နဲ့တရား စစ်သေးဟောပြောစောင့်ရှောက်ဖို့ဆိုပြီးတော့ဥမ္မနေတာသောသောကပင်လည်းဒီမှာသွားရတယ်ဓမ္မသွားဖို့ရတာတော့သကူလာပြီးကြောနှစ်ရက်နေကြတယ်သွားဖို့ပါပဲဒါပေမဲ့အဲဒီသကူလာပြည့်စီကသူယောဂီတွေများလို့အဲဒီယောဂီတွေအတွက်နေရာဆောက်နေရတာမပြီးသေးလို့တလားလောက်တလားလောက်ရှိအောင်ဆိုတော့ဘုန်းကြီးကသုံလားပြည့်ရွှေ့သုံလားပြည့်မိအောင်လို့လာစမ်း ဆယ်နှစ်နေရသွားမန္တလေးဆယ်နှစ်နေရောက်13ရက်နေကြတော့သမောသင်္ဘောနဲ့လိုက်သွား13ရက်နေည၎င်းကျော်လောက်မှသပိတ်ချင်းရောက်ပါတယ်အဲဒီမြောက်ရင်ကြားတယ်လဲကြောင်မြောင်းကဒေဝင်ရွှေရိုက်သမထနာသာသနာ့ရေးတာတခုရှိပါတယ်အဲဒီက ဆရာတော်ဥဒုဏန္ဒာဆိုတာကသူကနေပြီးတော့နှိုးတော်ထားတော့သင်္ကူသင်္ကူဆိုတဲ့အရာကဒကာဓမ္မပရိသတ်တွေစုထားတယ်ဒီမှာကတော့ကိုခုမြော်ကတော့ကိုဆိုတာကဆင်းပြီးတော့ခုမြော်ကတော့ခံအင်းငယ်တရားဟောနည်းနည်းပါပဲ10 10မိနစ်15မိနစ်လောက်ပါပဲဟိုမှာသင်္ဘောတို့သင်္ဘောလေးရနေတော့အဲဒီကပြီးတော့ကြောင်မြောင်းရောက်တဲ့ခါကျတော့သူ ဓမ္မယုံမှာပြိတ္တတွေဆိုစုဝေးထားပါတယ်အဲဒီတရားဟောဖို့ဆိုပြီးဟောရတယ်တရားဟောအဲဒီကတော့သင်္ဘောကတော်တော်ကြာကြာရပ်ပါတယ်ဟိုမှာတော့သင်္ဘောကနှစ်နာရီလောက်ကြာသူ့ဟာသူရနေကြပါပဲဒါနဲ့ဘုရားတက်ပြီးတော့အဲဒီမှာဟောရတရားဟောအဲသင်္ဘောကရတဲ့နေရာလဲရအဆံဆိုတော့လေမမြန်တာနဲ့ညသကောင်းကြော်မှကိုရောက်တယ်ပြင်း အသေးချင်းရောက်တော့အဲ့ဒီမှာကျူဆိုတဲ့ပုဂ္ဂိုလ်တွေကအဲ့ဒီရက်ကမိုးမိုးကလည်းအချုပ်ပါပါအဲ့ဒီရက်ကလာပြီးတော့သမောစိတ်မှလို့ကျူဆိုရတယ်သကောင်းကြော်ဒီတောင်သူသွဲတော့ကောင်းတာပဲသကောင်းကြော်သူကျူညာအာဖက်ဆက်တော့ကောင်းတာပဲပြောင်းနိုင်လေးတွေထုံးတော့ပြီးရတယ်မရှိတော့ပြောင်းနိုင်ထုံးပြီးတော့ကျူနေတယ်အကျိုးအဆိုတွေပါတယ်နဲ့ပါဆိုကျူနေတယ် ဟိုမှာပူတယ်ဆိုတာရှိတယ်အဲဒီရောက်တဲ့ခါကျတော့ဒါတွေကသီလရေတော့ကတော့ကပ်ကပ်ပြီးတော့အဲဒီအရကာတွေကသဗ္ဗယဖြစ်သမျှမှာတရားအနည်းငယ်ပဲဟောအောင်ဘုရားတဲ့သူကတောက်တယ်။အင်းသန္တနာကြီးတော့ကြောနေပြီဒီကကြီးတို့သန္တနာကြီးတော့ကြောနေပြီ ဘုန်းကြီးဆယ်နာရီကျော်မှတရားပွဲစတာတော့ဘယ်မှမတွေ့ဘူးသေးဘူးဒီတစ်ခါကြုံတာဆယ်နာရီကျော်တော့ဒါပဲလို့ဒါကြီးတို့ကလည်းဆယ်နာရီကျော်အောင်ယူဒီလိုတသေးနဲ့ယူတဲ့စိတ်အဲဒီကသာကြိုးနေတယ်ဆိုတော့ဘုန်းကြီးလည်းနည်းနည်းတော့ဟောရအောင်ပါဘောဆိုပြီးတော့ကျိုးဆွေရေးတရားဟော15မိနစ်မိနစ်20လောက်မိနစ်20လောက်တော့ကြာပါလိမ့်မယ်ခင်ဗျာမိနစ်20လောက်ဘယ်လောက်ကြာမလဲမသိပါဘူးဟောပြီးတော့မှအဲဒီမှာအိန္ဒိယကဘုန်းကြီးတို့ ညတဲဖို့အိတ်ဖို့ဆိုပြီးတော့သိဆိုတဲ့ဆင်မကြီးကဒီရင်တစ်နှစ်ကလည်းသူ့အိမ်မှာအိတ်တယ်လို့ပြောရတယ်အဲဒီတိုင်းအဲဒီမှာအဲဒီလာငါသွားရင်အဲဒီကတညတညအိတ်ရအဲဒီမှာနေပြီးတော့မနေ့ကျတော့ဆံရုပ်တို့တစ်ဖက်ရေတို့ကတော့စပြီးတော့အဲဒီကကားတွေနဲ့တို့ကြိုသွားတော့လမ်းမှာလဲကြွားလေးလမ်းမှာလဲကြွားလေး သုံးလေးနေရာလောက်ပါပဲဒီမှာလည်းသူတို့ဘရောကိုဆိုပြီးတော့စီကြိုပြီးတော့ပြင်ညာတယ်အဲဒီမှာလည်းသင်ပြပြီးတော့ရောခါနည်းဘဝဟောရစကားလေးကကြော့ပြီးတော့သွားမိုးကုန်းနောက်ပိုင်းကြက်ပြင်ကိုနေဆုံးမီရောက်ပါတယ်နေဆုံးမီအဲဒီမှာနေဆုံးကမူလအစီအစဉ်ကတော့နေဆုံးကပြီးတော့ရှင် အဲဒီကနေဆုံးကပြီးရင်မုဂုတ်ခြေပိုင်းသာငါရိတ်တာအရောက်ညနေပိုင်းသွားဖို့ပါပဲအဲဒါမဲ့အဲဒီမှာဆွန်ကျွေးသံဃာလည်းဆွန်ကျွေးအတူအတူအတူကြီးတစ်ခုလုံးနေအဲဒီတကာကလည်းကြောက်တာနဲ့အဲတော့အဲဒီဘက်မှာလည်းတရားဟောရအောင်ဆိုပြီးညအိတ်အစီအစဉ်လုပ်တယ်လားနဲ့ဒီမှာသူ့အတူလည်းပဲနုမောဒနာတရားဟောညလည်းပဲညတရား ညာရရဟောညာရရဟောပြီးတော့အဲဒီမှာနေကစားတင်တခုတည်းရှိပါတယ်နာသားကြီးနေကြတော့အစုံသားကြီးပေါ့အစုံသားကြီးကနေစားတင်တခုရှိတာနဲ့အဲဒီမှာနေစားတင်လည်းသူပင့်တာနဲ့လိုက်သွားအာဓမ္မတွေကဝမ်းမြောက်ဝမ်းသာနဲ့သူတို့ပူဇော်ကြကြောကြသူတန်းကြသူတို့လုပ်ကြပါတယ်သူဟွန်းပါတယ်တရောပါ အဲဒီကနေပြီးနောက်တည့်မနေ့ကျတော့အပြေပိုင်းအဲဒီနောက်တည့်ဆိုဒီနေ့ပါလာဒီနေ့ပါလာဒီနေ့မနေ့ကျတော့အပြေပိုင်းမြို့လေသာသနာရေးလာရောက်အဲဒီမှာဘုရားနေ့အာသုံးလာပြီဘုရားနေ့အစီအစဉ်ရပြီးတရားဝဲလို့တရားတရားဟောညကြတော့ဒါနေ့တရားဝဲညကြတော့ဒါကလုပ်ပေးတရားဟောဖို့ဆိုဒီမှာတရားဝဲ ဟောရတယ်နှစ်ပါးနှစ်ပါးပဲဟောပါတယ်ခြေပိုင်းကတစ်ပါးနောက်ပိုင်းကတစ်ဘုန်းကြီးကနောက်ပိုင်းကဟောရခြေပိုင်းကတစ်ပါးတစ်ပါးပေါ့ဓမ္မရိကတွေကသူတို့ပါတော့ကြတယ်မန္တလေးကဒိဋ္ဌာ၄ခုက၄ပါးပါတယ်အဲဒီကြောင်မြောင်းကလည်းရတစ်ပါးပါတယ်ရပသိင်္ဂလည်းတစ်ပါးဘာတော့ဖြစ်ပြလည်းပဲပါပါသေးတယ်ဘုရားဟောတဲ့ပုဂ္ဂိုလ်တွေကခရီးကတစ်ပါးလည်းအဲဒီမှာရှိတယ် သမာဓိကတွေကတော့ပေါ်ပါတယ်များပါတယ်ဟောသမာဓိကအဲဒါနဲ့နောက်ပိုင်းကဘုရားကမှတ်ပေးတရားအနေနဲ့ဝိပဿနာလုပ်ငန်းစဉ်နဲ့ဝိပဿနာဉာဏ်ဖြစ်ပုံတွေပဲဘုန်းကြီးကဟောစီပိုင်းကတော့သူတို့အသင်သိအသင်သိအပြီးပြီးဟောကြပါတယ်ယောဂီကတရားထုတ်မယ်ဆိုတော့ယောဂီကမူလကတော့သူတို့သိရင်းရတော့1000နဲ့900လောက်ရတယ်လို့ ပြောပါတယ်ဒါပေမဲ့လို့မူလကတထောင်လက်ခံမယ်တော့ပြောတာနေရာကမရှိပါဘူးတောင်လက်ခံနိုင်တော့သူစောက်ကြီးတစ်ခုလုံးနားနဲ့မပြီးသေးဘူးစောက်ကြီးမပြီးခြင်းအကြောင်းကတော့သူပြတာကတော့မိုးတွေရွာလို့တဲ့လက်သမားတွေကမိုးရွာတော့လုံးမလုံးနိုင်တော့မိုးတွေကလည်းဟုတ်တယ်တော်တော်ရွာတယ်မိုးကဒီရန်ကုန်မှာမိုးတဲ့နေတဲ့အခါတော့ရွာနေတယ်ကအလုံးမလုံးနိုင်ဘူးအဲ့ဒါကြောင့်သူကပြောတယ် ဒါနဲ့သူကယောဂီတစ်ထောင်ဒါလက်ခံမယ်ဆိုရတာတစ်ထောင်လဲနောက်တော့မရှိပါဘူးဆိုတော့ဟိုချိန်ကလည်းနောက်ကြတာအကြောင်းနေဖွင့်တော့အကြောင်းသားနဲ့အဲအကြောင်းသူအကြောင်းသားတွေအကြောင်းသူအကြောင်းသားတွေရဲ့မိဘတွေဒါတွေကသင်ပေးထားပေမဲ့လည်းမလာနိုင်ကြပါဘူးလာနိုင်တာကဒါပေမဲ့200ကျော်တော့ရှိနေရာလည်းဘယ်တော့ပဲရှိပါဒါနဲ့ကြက်ကြက်တဲတဲ့နေရာလေးဒါတနေရာစာလေးတွေရပါဆောက်ဝယ်သစ်ကမပြီးတော့ဆောက်အဟောင်းနေတယ်မှာ နောက်ပြီးတော့ဘုန်းကြီးနေဖို့ဆိုပြီးတော့ကျောင်းတစ်ခုဆောက်တာသုံးတာကျောင်းတစ်ခုဒါကလည်းမပြီးသေးဘူးအဲ့ဒီမှလည်းပဲယောဂီတွေတချို့တက်ပြီးတော့နေကြအနမထားတယ်နေရာကျော်လောက်မျိုးသမီးတွေကနေရာလောက်နေရာနေတရားတွေနဲ့ဆိုတော့နေရာကျော်လောက်ရှိပါတယ်နေရာနဲ့340လောက်ရှိမယ်ထမိုင်းလို့အဲ့ဒါတော့လက်ခံပြီးတော့တရားတွေအားထုတ်ကြတယ် စိတ်ဝင်စားစိတ်စိတ်ဝင်စိတ်ဝင်စားပြီးအားထုတ်ကြပါတယ်တော်ပါတယ်နေရာတွေသက်သက်ရရနဲ့သာမန်ရှင်းရှင်းနဲ့အားထုတ်ရလို့ရှိရင်တရက်ပို့ပြီးတော့ကောင်းမှာပါဟိုမှာနေရာကတော့အဲဒီလိုပဲနေရာတိုင်းကစုပြီးတော့နေရတယ်တရားထုတ်တဲ့နေရာကတော့ဘုန်းကြီးတို့တဲ့နေတဲ့ဓမ္မယုံကြီးရရှိပါတယ်ဓမ္မယုံကြီးအဟောင်းပါပဲအရင်အရင်20ခုနှစ်ကရွေးချတယ်ပြီးပြီးလာကြပါပြီဒါတော့ သူလည်းတော်တော်ကျဲပါသေးတယ်မှာအင်းရတယ်အဲဒီဒီမှာအင်းရတယ်ဘယ်လောက်တော့မကျဲတာဘူးတင်တယ်အဲလောက်တော့ကျဲတာပုံမရသူတော်တော်ကျဲပါတယ်အဲဒီဓမ္မယုံကြီးပေါ်မှာယောဂီတွေစုပြီးတော့နေရာအားထုတ်อืมကျွေးမွေးတော့သူအသောဝကြီးကတပိတ်စိတ်တိုင်းတော့ပြီးနေကြပါရဲ့အဲဒီပေါ်မှာယောဂီတွေကျွေးဘုန်းကြီးတွေကတော့ဘုံဘုံလေးကနေတဲ့အကြောင်းရတယ်သူအတော်ကျဲပါအဲဒီမှာကျွေးသူအားထုတ်ကြတယ် ပါထုတ်ကြတဲ့အချိန်နေပြီးတော့ပထမတစ်ပတ်ပြီးလို့ရှိရင်နောက်တစ်ပတ်ဝင်မဲ့ပုဂ္ဂိုလ်တွေလက်ခံမဲ့ရတယ်သူအစီအစဉ်လုပ်တာသူတစ်ပတ်က15ရက်ကိုသူကတစ်ပတ်လုပ်ထားတာကို15ရက်တစ်ပတ်မြန်မာညာစဉ်က15ရက်တစ်ပတ်ဟောတော့အဲ့ဒီအဲ့ဒီစနေမျိုးနဲ့15ရက်တစ်ပတ်ဆိုပြီးလုပ်တာလုပ်ထားတော့ ပြီးတော့ဒီယောဂီတွေ15ရက်နဲ့တော့အပိတွေဆိုရင်ဉာဏ်စင်နာရအောင်လို့စင်တမ်းကြည့်ဝယ်ခင်းနေအောက်ဖြစ်ဆုံးတလတော့နေမှဖြစ်မှာတလတယ်လည်းပို့ပြီးမနေနိုင်ဘူးလို့နေမယ်ဆိုရင်တော့တလခွဲနှစ်လနေရင်တော့သူကရာထုတဲ့ပုဂ္ဂိုလ်တွေအတွက်သူအထုနိုင်ရင်ပိုကောင်းမှာပေါ့လေဆိုတော့အဲ့ဒါလောက်နေရင်သူတို့လည်းအထုနိုင်မလားမထုနိုင်မလားအဲ့ဒါတော့မပြောတတ်ပါဘူးဘုန်းကြီးစဉ်းစားကြည့်တာတော့အဲ့ဒါလောက်ပဲစဉ်းစားကြည့်ဒါကြောင့် တလကြော်ကြော်တော့နေမှာပဲတဲ့သူတို့ကအာထုံနေကြကမ္မထာပြတဲ့ပုဂ္ဂိုလ်ကပြန်သွားလို့အာမထုတ်ရဘူးဆိုရင်တော့အဲနေရာကြမှာမဟုတ်ဘူးတဲ့ဒါကြောင့်မို့တလကြော်ကြော်ရက်တာပါလေသုံလာကြီးကနေရင်ညုံလာကြီးကြော်ဒီရက်နှစ်ရက်ပြောင်းသုံးရက်နေကြရင်ပြန်မယ်လို့ရက်တာဒီမော်လင်နဲ့သွားကြတာရှိနေလို့ကမ္မထာဆရာတွေကလည်းအကြောင်းရှိချင်းတော့ပြောင်းမှပြင်ပါလို့ဒီရက်ကတော့အဲဒီမှာအာထုတ်ကြတာအားရစရာတော်တော်ကောင်းပါလေအာထုတ်တဲ့ပုဂ္ဂိုလ်တွေလည်း အားရစရာကောင်းပါလေထုတ်ကြပါလေတရားတရားကောင်းကောင်းနဲ့ယောဂီဟောင်းတို့လည်းပါတယ်အတိတ်တွေကတော့များပါတယ်ဟောင်းက3 4 50 50လောက်တော့ရှိမှဒီမှာဟောင်းကစုစုပေါင်းလို့ရှိရင်အတိတ်တွေကလည်းများပါတယ်အဲဒီမှာယောဂီတွေကျွေးမွေးတဲ့အခါကာလကြတော့ပထမစကဘယ်လိုကျွေးနေတယ်မသိပါဘူး ဘုန်းကြီးကလမ်းကစဉ်းစားလာလမ်းမှာဟိုဆင်းပြီးဆင်းတဲ့ကြောတော်တို့ငွေလေးတွေပါတယ်နွားကာမဆိုပြီးသူကြတယ်စင်စင်ရဲနဲ့သူ့အားတွေဘုန်းကြီးမြင်ရတယ်ငွေလေးကြားတော့လိုက်ပြီးတော့သူကိုဒကာတွေပြန်လာတာတော့လိုက်ပြီးတော့သူလည်းတို့ဟာသူ့အားတွေမြင်ရတော့ဒီဒကာဓမ္မတွေစေရနာကောင်းကောင်းနဲ့စင်စင်ရဲနဲ့သူ့ပညာတွေသူဆက်ကြတာပဲလို့အဲ့ဒီလူတဲ့ဥစ္စာတွေကဟိုရောက်လို့ကျင်တော့ယောဂီတွေသံဃာတွေ ကျွေးမွေးကြတဲ့ထည့်ပြီးလိမ့်မှနေရာကြမှာပဲတဲ့ဘုညာလမ်းကလည်းစဉ်းစားသွားဘုဂုနောက်ပိုင်းကြပြင်တ냐အိပ်ပြီးတဲ့ခါကျတော့အဲ့ဒီမှာလည်းအဲ့ဒီကသူကြတန်းကြတဲ့တကားကြီးဟိုကတော့သူကမြန်မြန်တန်းနိုင်ပါလေတန်းနိုင်တော့အဲ့ဒီကဘုဂုစိစိတ်တာမရောက်ခင်ကိုပဲသူတို့သူသားနာတွေအများကြီးဖြစ်နေပါတောင်းမကပါဘူးသူကတော်တော်များတယ်ဒါနဲ့ဒီကတည်းကသူတို့ဆွန့်ကြည့်တာဘယ်လိုကြည့်တယ်မသိဘူးလို့ အဲသူတို့အများစုကျွေးတယ်ဆိုလို့ချင်းအဲ့ဒီတည်းထည့်ရမယ်။ခဲရသီးသန့်တဦးစီတဦးစီသီးသန့်ယူပြီးတော့ကျွေးတယ်ဆိုလို့ချင်းတရက်လောက်တော့ဘုန်းကြီးကကျွေးနေရကြမယ်။အဲ့ဒါလေညလမ်းကလက်ကြတယ်လည်းရှိတယ်။ကိုကြတော့လည်းသူကလည်းရှိပါတယ်။အဲ့ဒါနဲ့တရက်စီတရက်စီလို့ကျွေးဖို့ဆိုတော့သူတို့ကန့်တတ်တာလေ။ဒီနေ့တစ်ထောင်ဆိုပြီးတော့ထောင်ကသူတို့ဟိုမှာကြည်ပြီးသားသံတို့စီတို့မတွေ့ဘူးနဲ့တူပါရဲ့။ အဲထောင်ဆိုပြီးတော့ကပ်ပတ်ထားဒါနဲ့ဘုန်းကြီးတို့ကပ္ပိယတွေကနေပြီးတော့အဲဒီမှာဘုန်းကြီးကတရက်သတ်မှတ်တယ်သူတို့ပထမအစာတရက်နေ့ကတော့ဟိုအเจ้าမကြီးတော်ဆိုရင်ဆိုတာသူကသူပါတယ်အဲဒါလေးတွေနောက်ဆိုင်မုတ်တွေဟိုကဒီကသူတဲ့ပုဂ္ဂိုလ်တွေပေါ်လာပေါ်လာလို့ဘုန်းကြီးကရသမှတ်ထားတာတော့သူကဒီရက်လိုချင်မှရမရက်လိုချင်လို့ရှိရင်ရွှေ့တာပေါ့လေဘုန်းကြီးတို့ကဘယ်ရက်ရဒီကမရှိပါဘူးလို့ရွှေ့တာပေါ့လေအဲဒီတော့ကျွေးကြတယ် ဆိုကြပါတယ်သူကသူတို့သူတို့မျိုးရွာသူတို့နေရာမို့လားတော့တတ်နေတယ်ဒီဘက်နေရာမတတ်နိုင်ဘူးတထောင်သာဆိုတဲ့တကယ်ကျွေးတော့ထောင်မကဘူးတဲ့နှစ်ထောင်တော့အနည်းဆုံးပုံတယ်တဲ့သူတို့ဒီမှာဈေးရတယ်ကြီးတာပေါ့ဘာကြီးအကုန်လုံးဈေးကြီးတာဟွန်းနင်းနေဒီဘက်ကလည်းဈေးကြီးတာပဲအကုန်လုံးဈေးကြီးနေတော့ဒီနေ့နှစ်ထောင်တော့ပုံတယ်လည်းပြောတယ်နှစ်ထောင်တော့ပုံလို့ရှိရင်ဘုန်းကြီးကနောက်ထပ်လည်းပဲအဲ့ဒီတို့တာထည့်ဖို့လို့ ပြောပါတယ်ပြောပေမဲ့လို့အဲ့ဒါလည်းအထက်မှခံဘူးသူဟိုကဒီကသူကြတန်းကြတာနဲ့ပြည့်စုံပါတယ်နောက်သင်္ကန်းတွေရတာလည်းရှိတာလည်းသင်္ကန်းတွေလည်းသင်္ကန်းတွေသူ့ကိုခွင့်ရတဲ့သင်္ကန်းတွေပြလိုက်တော့လူသားတွေကိုဥမှုနေကလည်းပြည့်သူเจ้าမကြီးတော်သောရင်ကလည်းပြည့်ဒီပြင်ဓမ္မတွေကလည်းသူထည့်ကြပြကြနဲ့သင်္ကန်းအစုံ40ကျော်နဲ့တူပါတယ်အဲဒီဆွန်ကျိုးတော်ကအလုံးစုစုပေါင်းတော့စီရင်တွေ့ပြီးတော့ပြရတော့သူဟာအကုန်လုံးဖွင့်ရောအဲဒီသင်္ကန်းလူသားတွေကနောက်ဟိုကိုရင်လေးတွေပါလေးတွေအတွက် မိသားရင်တွေအတွက်ဝတ္ထုငွေဆိုတာလည်းပါရဲ့အဲ့ဒါတွေစုစုပေါင်းဘယ်လောက်ကုန်လို့ဆိုရင်6000ကျော်ကုန်တယ်တနေ့ရဲ့ဘုန်းကြီးဆွံ့ကျွေးတဲ့နေရာကအသက်သက်လို့ဆွံ့ကျွေးသက်သက်လို့ဆွံ့ကျွေးတော့လည်းမနာကောင်းပါလေသက်သက်လို့ကလည်းဟိုသက်သက်လို့ကောင်းချက်တဲ့ပြုံးမတွေခေါ်ပြီးတော့ချက်တာအဲဒီဟင်းသားနဲ့တူတဲ့ဟင်းတွေလုပ်ဖို့ရအတွက်ဂျုံအိဝယ်တာကိုတစ်ထောင်ကုန်တယ်လို့ပြောတာပဲဂျုံအိနှစ်အိဝယ်ရတယ်တစ်ထောင်ကုန်တယ်သူကဟိုမှာဈေးရတယ်ကြီးတယ်လို့ကောင်းလို့တော့ကောင်းပါလေသက်သက်လို့စားတဲ့ပုဂ္ဂိုလ်တွေလည်းပဲ မပြောရင်တက်တက်လုံးမှတော့သိကျင်ပါသိမယ်လို့ဆိုတာနာကောင်းပါလေနာဝန္တာကြီးကောင်းတယ်လို့အဲ့ဒါကိုညွတ်ဟိုတည်းရဲ့ကျွေးသိကျင်ပုဂ္ဂိုလ်တွေကလည်းတရားစီတရားစီရတာဘုန်းကြီးတို့ပြန်နေသည့်ရက်တာကုန်သွားတဲ့သူကသွန်းလူမဲ့ပုဂ္ဂိုလ်တွေကတခါရဲ့ရှိသေးတယ်ပုံမှာတဲတော်ကြတာပဲတဲတတ်နေကြတယ်သွန်းတာကြနာကောင်းအဲကျွေးတော့လည်းပဲဟိုတိုင်းရင်တည်းမဟုတ်ပါဘူးသူကဘောများများတကယ်ဘင်္ဂါရီ လူကြီးတန်းကြီးဆွံ့ကျွေးတာမျိုးပဲသူကအကောင်းတဲ့ကောင်းအသားရင်ကျွေးတဲ့ပုဂ္ဂိုလ်ကလည်းအသားရင်ကောင်းနေသူကသက်သက်လွယ်ကျွေးတာပါပါတယ်တကယ်အကောင်းနေချက်ပြီးတော့ကျွေးရတယ်အဲ့ဒီမှာဝေယဝိဇ္ဇဆောင်ရွက်တဲ့လူတွေဘုန်းကြီးတော့တော်ချီးကျူးနေမေဇ္ဇနေ့စဉ်နေ့စဉ်ဒီလူတွေအများကြီးဆက်ပြောတာလည်းအများကြီးနေ့စဉ်ချက်ပြုတ်ပြီးကျွေးနေတာတော်တယ်လို့တော်တော်ကိုတော်တယ်သူတို့လည်းပြင်မပါသူကလူအလဲတော့ရှိတော့ကျေးဇူးလာတဲ့သူပါဒါပေမဲ့တိုင်းကဆောင်ရွက်တဲ့ပုဂ္ဂိုလ်ကလည်းရှိအဲ့ဒါ နေ့စဉ်နေ့စဉ်ဒီလောက်ညားတဲ့ဥစ္စာတွေမနဲ့ရောနေ့ရောသူဆက်ပြုတ်ပြီးတော့ကျွေးနေတာတော့တာပဲဟွန်းဝန်သားကြီးအမှန်ကောင်းတာပဲသူရဲ့ပုဂ္ဂိုလ်တွေကလည်းသူတို့သူနေတာအမှန်တော့တာပဲဒီနေ့နေရာဆိုပြနိုင်ပါဘူးသလားမတတ်နိုင်ပါဘူးသူကဒီနေ့ကအနည်းဆုံး2000ကုန်တာ3000လည်းကုန်တဲ့ခါကြည့်ရတယ်အဲတော့ဆိုတော့အားရစရာကောင်းပါလေအထုတ်တဲ့ပုဂ္ဂိုလ်တွေကျိုးစားအထုတ်တော့လေကထူးခြားတဲ့ယောဂီတွေပါပါတယ်အဲ75ရက်လောက်နဲ့ ဉာဏ်ရင်ပြည့်စုံတော့ရတဲ့ပုဂ္ဂိုလ်လဲဘုန်းကြီးသိရတာတော့တူဦးလောက်ကတော့သိချပါပါတယ်သူကတော်ပါတယ်သူအထုတ်တဲ့ပုဂ္ဂိုလ်တွေကလည်းအဲတလအတွင်းတလအတွင်းမှာသူကဉာဏ်ရင်လာနေတဲ့ပုဂ္ဂိုလ်တွေလည်းတော်တော်ရပါတယ်အဟောင်းတွေရောအသစ်တွေရောအကုန်လုံးစုစုပေါင်းနောက်ဆုံးလာပြီးတော့နေုံလာပြီးတော့တရက်နေကြတော့ဉာဏ်ရင်တရားဟောရတယ်မှာလူဦးရေ80ကျော်တော့ရတာမနည်းဘူးဆိုတာတရားကတော့နေ့စဉ်နေ့စဉ်ဟောနေရတာပဲဟိုမှာ ညာနေစဉ်နေ့တကြေကိစ္စညတကြေဟောရတယ်နေ့လည်းပဲနှစ်ပါးပါပဲရှိရတပါးနောက်ကတော့ဘုန်းကြီးဟောပါညလည်းရှိရတကြေနောက်ကဘုန်းကြီးဟောရနှစ်နှစ်နှစ်ခါတော့ဟောနေဥမှုနေစီစဉ်ထားတာနဲ့ဟောနေတယ်နေကောင်းနေတော့ဟောမှပဲဆိုပြီးဟောနေနောက်တော့ညညညတရားကဒုက္ခတွေလှုပ်လို့ရှိရင်လည်းပြက်တယ်တဲ့ညမဟောကြဆိုနေတော့သွားရတာလည်းမလွယ်ဘူးဆိုပြီးတော့ ညတရားထုတ်ပြီးတော့နေ့တွင်ဟောနေ့တွင်ဟောတော့လည်းမနေ့ညမောဒနာတရားဆိုပြီးတော့တခါဆုံးဆုံးတွေပါလေကြညမောဒနာတရားဟောရတာအဲ့ဒါကတော့ဘုမနေကတော့ခြေပိုင်းကညမောဒနာတရားတွေဟောပါတယ်နှုတ်ဆက်တရားညမောဒနာတရားဟောဘုညာအနည်းငယ်လောက်ပြောပြီးတော့ရကြအဲဘုညာနိုင်ဝဲလောက်တော့မကြတာပေါ့သိနေကြပါဘူးအဲတော့ဒီနေ့နှစ်ကြိမ်နှစ်ကြိမ်လောက်ဟောရတဲ့ခါလဲသုံးကြိမ်လောက်ဟောရတဲ့ခါလဲဖြစ်ဒါပေမဲ့တော်သားတဲ့ကျမ်းမာရေးဟိုမှာကောင်းတယ် ါတိုင်းခါတိုင်းဆိုနေ့စဉ်နေ့စဉ်တရားဝဲရင်မောပပြီးဘိုက်တွေပါလေအောင့်လာတယ်ဒီငါ6ရက်လောက်ကြာတော့ကျအခုဘာမှတော့မသိဘူးသူကရက်တွေ30လောက်30ကျော်ပေါ့လေဘာမှမဖြစ်ဘူးတော်သားပဲလို့ကိုယ့်ကိုစဉ်းစားကြည့်နေမကောင်းတာလားစဉ်းစားကြည့်နေမကောင်းတာလည်းမဟုတ်ဘူးစားလို့တောက်လို့လည်းကောင်းရဲ့သူကနေလို့ထိုင်လို့လည်းကောင်းရဲ့တော်တော့နေရာကျအဲဒါနောက်ဆုံးညာစဉ်တရားဟောတဲ့အခါမှာညာစဉ်တရားနာနိုင်တဲ့ပုဂ္ဂိုလ်တွေဒါတော့ရလာတာဝန်သာကြအနံကောင်းပါလေ

လွယ်တာမဟုတ်ဘူးတနေရာမှာဒင်္ဂ10ရောက်တော့မှတော့စုရတာလွယ်တာမဟုတ်ဘူးသူနေရာ300ရောက်သူစုနိုင်တာဒေါ်လာသူပြောတဲ့အတိုင်းအချိန်မီသာသွားလို့ရှိရင်အဲဒီတော့1900တော့ရှိတယ်ဆိုရင်အဲ့ဒါတွေကတော့လက်ခံကြီးကနေရာလည်းရှိမှာမဟုတ်ကျွေးမှုကိုလည်းခက်မှာပါလားတော့အင်းတော်တော်ပဲသူကစုနိုင်ထောင်းနိုင်တာလို့တော်ပါတယ်တော့အဲဒီကနေပြီးနောက်ဉာဏ်ကဏ္ဍရဲ့ဤတော်မှာ မိုးမိတ်ကဆိုတာကတရားဟောလာပြီးတော့ပြင်ညာတော့အစားက3ရက်နေ့ပြန်လာပြီး4ရက်5ရက်မန်းလေးမှနေ6ရက်ဆိုရင်ဒီရန်ကုန်ရောက်ဖို့ပဲ6ရက်ဆို6ရက်ဆိုတော့ဟိုဒီမနေ့ဒီနေ့နေ့ကပေါ့လေဒီရောက်ဖို့အစီအစဉ်လုပ်တာအဲ့ဒါမိုးမိတ်ကတရားဝဲလာပြင်လာနဲ့လာရကျော်3ရက်မိုးဘုတ်ကပြန်ဖို့အစီအစဉ်မှာ အဲတရက်လျှော့ပြီးတော့ဒါပြီးတော့နှစ်ရက်နေမှမုံမိတ်သွားဖို့အစီအစဉ်ပေးရအဲတော့ဘာဖြစ်လို့ဒီလိုပေးရတော့ဆိုဟိုမှာတရားဝတ်ရတဲ့၄ရက်လောက်ရရင်တော့ဟိုကပြန်မယ့်ရက်ကတော့ဒါပြီးတော့6ရက်ကကြာသပတေးနေ့ကြာမုံမိတ်ကလေများဒီတရက်ပဲရှိတယ်ဟိုတစ်ပတ်မှတရက်ပဲရှိကြာသပတေးနေ့တစ်နေ့ပဲရှိအဲဒီတော့အဲဒီနေ့ကျနေညာနဲ့မန္တလေးတခါလည်းပြန်ဖို့ဆိုပြီးတော့ဟိုမှာ၄ရက်တရားဟောပုဂ္ဂန္တပြီးတော့ပေးထားဒါကြောင့်မို့ဒီမှာ ပြန်လာတော့တရားနောက်ကြသွားတယ်။ဘုမိတ်မှလည်းပဲတရားဟောတော့ကျေစုများပါတယ်ဟိုမှာလည်းတရားနာပရိသတ်တွေများပါတယ်။ဘုမိတ်ကတရားဓမ္မတွေဘယ်နဲ့ပြောတော့ဆိုတော့မိုးကုတ်မှာတဲ့တလတောင်မှာဟောတရားဟောလို့ရှိရင်တဲ့သူတို့စီမှာ10လောက်တော့ဟောကြကောင်းတယ်တဲ့သူကပြောတယ်။ဒီကအများဆုံး400ဟာအများဆုံးပဲလို့လား။ဒီနေ့နေရာ400တော့ဟောခဲ့တယ်သူမှအကြောင်းကြီးလို့400ဟောတာလို့ပြောရတယ်သူ။နော် အဲဒီအစီအစဉ်တိုင်းကျန်လာတော့မနေရမွန်လွယ်မနေရမနေ့က3နာရီလောက်မှဒီရောက်လာတော့မနေ့3နာရီလောက်မှဘာမှမကြိုက်တော့ဘူးဟုတ်တယ် 3နာရီခွဲနေတယ်ကျွန်တော်က3နာရီခွဲမှရောက်တယ်။ဒါကနေ့နေပြီးတော့အနှစ်ဖြင့်ိုရဲ့တပည့်ခါ10ရက်နေ7ရက်နေကြတယ်မောင်မင်းသွားပြီးအခုလင်နေလည်းမှလည်းဒီခါပြီးပါအစတုန်းကတော့ယထာနဲ့သွားမလို့စဉ်းစားထားပါတယ်မိုးတွေပါတယ်နဲ့ဆိုတော့လင်ညာသိသိမကြဘူးလင်ညာတော့ကြလင်ညာကွဲမမြင်ဘူးဆိုပြီးမသိမနေနေရမကြဘူးယထာကပဲကြားတယ်အောင်းမေးပြီးတော့ ယထာနဲ့သွားကိုစဉ်းစားတာကလူဒီရောက်တော့မိုးကျင်နေကြတာမိုးတဲရွာကိုမပေါ်ဒါနဲ့လေညာနဲ့တော့သွားကိုသူကျင်လောက်ထားပါအဲဒီမသွားခင်အတွင်းဒီမှာရောက်နေတဲ့ကြတဲ့နေ့ကလည်းကျွန်တော်ကနေ့နှုတ်ဆက်ရင်းဒီကသွားခဲ့တဲ့ကိစ္စတွေနဲ့စပ်ပြီးတော့တရားဟောကြတရားနာကြလူကြတန်းကြတရားအထုတ်ကြအဲဒါတွေဝန်တာကြကောင်းတဲ့အတွက် အဲ့ဒါလေးလည်းပဲကြားသိအောင်မနေကြုံမှာပဲတရားပါရင်အဲ့ဒါကြောင့်မနေတရားဟောတယ်ဟောဖို့တရားကတော့ဘာဟောမလဲဆိုလို့ချင်းသစ္စာလေးပါးတရားဟောရမယ်နည်းသစ္စာလေးပါးတရားအတူရုပ်သစ္စာလေးပါးဆိုတာဘုရားသာသနာမှာအရေးကြီးတဲ့တရားတွေပဲသစ္စာလေးပါးတရားသိဖို့အရေးကြီးတာဘုရားလည်းသစ္စာလေးပါးတရားသိပြီးတော့ဘုရားဖြစ်ရဘုရားဖြစ်တဲ့ဆိုသစ္စာလေးပါးတရားသိတာကအ ငင်းတာပဲဘာထူးတယ်လဲဆိုလို့ရှိရင်တော့ဘာဝကတွေသာမန်ပုဂ္ဂိုလ်တွေကတော့သစ္စာလေးပါးတရားသိလို့ရှိရင်အဲယဟန္တာလောက်ပဲဖြစ်တယ်ဗုဒ္ဓဘုရားတော်မဖြစ်ဘူးဘာဖြစ်လို့လဲဆိုရင်ကိုယ်တိုင်သိတာမဟုတ်ဘူးသူကကျက်စွာဘုရားနီးကိုပြီးပြီးတော့သိရတယ်ပရာတော့ဘောဓဆိုတဲ့သဘာဝဓမ္မ များနေဘူးကြီးနေရာတော်ဂောသဆိုတဲ့သရဝါဌာမှာဟောပြောတဲ့တရားစကားကိုကြားနာရမှမာဝကတွေကမဲ့ဖို့တရားသူကိုရနိုင်တယ်။ဒါကြောင့်ကိုယ်တိုင်ကိုယ်တိုင်ညာနဲ့သိတာမဟုတ်ဘူး။အဲဒီကိုယ်တိုင်ညာနဲ့မသိတဲ့အတွက်မမာသံဗုဒ္ဓလို့မခေါ်ရဘူးတဲ့ ဗုဒ္ဓမြတ်စွာဘုရားတွေကတော့သမ္မာသမ္ဗုဒ္ဓသမ္မာမှန်စွာသံကိုယ်တိုင်ဗုဒ္ဓသိရဲ့ကိုယ်တိုင်ပဲသစ္စာလေးပါးတရားတွေအမှန်တိုင်းသိပြီးတော့ကိလေသာငြိမ်းပါပဲပုဂ္ဂိုလ်သူပုဂ္ဂိုလ်များတဲ့သူတို့ဘာကြီးနည်းနည်းပြကိုခံရတာမဟုတ်ဘူးမြတ်စွာဘုရားရဲ့တရားပုဂ္ဂိုလ်တွေမှာဆိုရင်ရှင်သာရိပုတ္တရာလိုပညာရှိတဲ့ပုဂ္ဂိုလ်တောင်မှသူတို့ဘာဟောပြောမှသာလဲအဲ့ဒီတရားကြားနာပြီးတော့တရားသူကိုရအဲဒီမထေရဟောတဲ့တရားနာရမှ သင်္သာရိပုတ္တရာတရားတို့ကိုရမနာတော့ချင်းဒီတိုင်းသူညာနဲ့သူတော့ထိုးထွင်းပြီးမသိနိုင်ဘူးအဲဗုဒ္ဓမြတ်စွာဘုရားတွေကတော့ကိုယ်ပိုင်ညာနဲ့ပဲသိတယ်အဲဒါထူးကြတယ်อืมဘာဝကတွေကမြတ်စွာဘုရားတရားကိုကြားနာပြီးမြတ်စွာဘုရားဟောကြားတဲ့နိမိတ်တရားအတိုင်းရှင်းသုံးမှတရားတို့ကိုရတယ်သိတယ်ဘုရားမြတ်စွာဘုရားများကတော့ ဘုရားနိမခံမဲနဲ့ကိုယ်ပိုင်ညာဖြစ်မယ်ပြီးတယ်အဲ့ဒီပြီးတော့တဲ့ဗုဒ္ဓသမ္မာသမ္ဗုဒ္ဓလို့ခေါ်ရတယ်အဲ့ဒီမှာသိတာကတော့သစ္စာလေးပါးကြီးတယ်သိပုံတော့အကျဉ်းကျယ်ခြင်းတော့ဒါကတော့ကွာတာပေါ့လေမြတ်စွာဘုရားများနဲ့အကျွမ်းမဲ့သိရင်သိတဲ့သစ္စာလေးပါးတရားတွေအကျွမ်းကြံပြီးအကုန်လုံးသိအလွတ်ဖြစ်တဲ့ညီရတာတရားတွေလည်းသိရဟောစဉ်ဟောလိုက်တဲ့အကျဉ်းရာတွေလည်းသိပြီးတော့သိညာတွေအများကြီးအပူတော့ရှိပါသေးတယ် သာဝကတွေကတော့သာဝကနေပဲရင်သစ္စာလေးပါးတရားတချို့သိုံညာပဲတချို့လည်းပဲသစ္စာလေးပါးတရားသိတဲ့အပြင်အဘိညာဉ်တွေရတာရှိတဲ့တချို့လည်းသစ္စာလေးပါးတရားသိအဘိညာဉ်ရတဲ့အပြင်ပဋိသမိဒာညာတွေရတာလည်းရှိတယ်အဲဒီလိုအကွဲပြားတော့ရှိဒါပေမဲ့လို့ဘုရားများလောက်တော့ပြည့်စုံစုံသိတာမဟုတ်ဘူးသစ္စာလေးပါးသိကိလေသာကင်းရဟနာဖြစ်ဖြစ်ရုံပဲဘုရားဟောတဲ့တရားတွေ မကြားနာပဲနဲ့မြတ်စွာဘုရားလိုတရားတွေဒေသနာတွေအကျယ်တွင်းမဟောနိုင်ဘူးတချို့ကယန္နာဖြစ်ရင်ဖြစ်ရင်အာအကုန်လုံးဟောရတယ်လို့အောင်းမိတော့ဒီလိုမဟုတ်ဘူးယန္နာဖြစ်တိုင်းအကုန်လုံးမဟောရပါဘူးဘုရားများတာအကုန်လုံးဟောနိုင်တယ်ယန္နာများမြတ်စွာဘုရားဟောတော်မူတဲ့ဤကိုမြည်ပြီးတော့ဟောရတယ်အဲဒါသစ္စာလေးပါးတရားပြီးသွားရေးကြည့်တယ်တဲ့အဲဒီသစ္စာလေးပါးတရားလည်းဒီမှာတရားဌာနဆိုတော့သစ္စာလေးပါးတရားအမြဲတည်းဟောနေရတာပါပဲ။ စ္စာလေးပါးတရားမဟောဘဲနဲ့ဖြစ်ကုန်မရှိဘူးစ္စာလေးပါးတရားဆိုအမြဲဟောနေရတယ်။အဲဒီစ္စာလေးပါးတရားသိဖို့ကလည်းရေးကြည့်တဲ့တတ်နိုင်လို့ရှိရင်ဖြင့်တရားအားထုတ်ထားတဲ့ပုဂ္ဂိုလ်တွေကိုသိတာစ္စာလေးပါးတရားတွေသူများလည်းပြောနိုင်မှုဟောနိုင်မှုရေးကြည့်ပါတယ်။အားကြောင့်စ္စာလေးပါးတရားကတော့သက္ကသက္ကဟောသက္ကသက္ကနာနာယေရှုများပါတယ်။စ္စာလေးပါးတရားဆိုတာဘာတော့ဆို သတ္တာရိမာနိဘိခဝေအရိယသစ္စာနိကတမနိသတ္တာရိဒုက္ခအရိယသစ္စာဒုက္ခသမုဒယအရိယသစ္စာဒုက္ခနိရောဓအရိယသစ္စာဒုက္ခနိရောဓဂာမိနိပရိဒါအရိယသစ္စာဘိကဝေယဟံတို့အရိယသစ္စာနိအရိယတော်သိရသောမှန်တရားတို့သည်ဣမနိသတ္တာရိလေးပါးတို့ပင်ဤအရိယသစ္စာဆိုအရိယတော်သိရတဲ့မှန်တရားအရိယာတွေအမြင်နဲ့သိထားတဲ့တရားတွေအမှန်နေလေးပါးရှိတယ် တမနိသတ္တာရိပဲလေးပါတော်နိဟုမူကဒုက္ခံအရိယသစ္စာဆင်းရဲအစင်မှဖြစ်သောအရိယသစ္စာကတပါဒုက္ခသမုဒယအရိယသစ္စာဆင်းရဲဖြစ်ပွားကြောင်းအရိယသစ္စာသတပါဒုက္ခနိရောဓအရိယသံဒုက္ခဤချုပ်ငြိမ်းရာအရိယသစ္စာကတပါဒုက္ခနိရောဓဂามနိပိဒါအရိယသစ္စာဒုက္ခဤချုပ်ငြိမ်းရာသို့ဆက်ရောက်သော နိဗ္ဗာန်ရောက်ကြောင်းလမ်းမှဖြစ်သောအရိယာမေဃသစ္စာကတပါအဲ့ဒါ၄ပါးရှိပါတယ်။အမှလို့တို့တို့ခေါ်ကြတာဒုက္ခသစ္စာအဲ့ဒါကတော့ဒီတိုင်းပါပဲ။အရိယာတောင်မထည့်ဘူးဒုက္ခသစ္စာလို့တို့တို့ပဲခေါ်ကြ။ထူးတော့ဒုက္ခသစ္စာနဲ့ဒုက္ခအရိယာသစ္စာဆိုတာအထူးပြားလေးတော့ရှိတယ်ဒါပေမဲ့လို့သိပြီးတော့မထူးကြတာပါဘူး။နည်းနည်းတော့ပါပဲထူးပါလား။ ဒုက္ခသစ္စာဆိုတော့ဒုက္ခဖြစ်လိုက်တဲ့တရားတွေအကုန်လုံးပါပါတယ်ဒုက္ခအရိယသစ္စာဆိုတော့အရိယတော့သိရတဲ့ဒုက္ခသစ္စာတွေမယ်အရိယတော့မသိရတဲ့ဒုက္ခသစ္စာတွေမပေါ့အရိယတော့သိဖို့မလိုတဲ့ဒုက္ခသစ္စာမျိုးတွေကတော့ဗဟိတယုတ်တနာမှာရှိတဲ့အဲယုတ်တရားတွေဒါတွေကတော့အရိယတော့သိဖို့မလိုဘူးတဲ့ဒေါသကအစ္ဆဒမိမိတို့သာနာမှာရှိတဲ့ယုတ်တရားနံတရားတွေအဲဒီဒုက္ခသစ္စာတရားတွေကိုသိဖို့လိုပါတယ်ဒါတွေသိမှ ဝိပဿနာဉာဏ်ဖြစ်ပြီးတော့နိဗ္ဗာန်ကိုမြင်ပေါ်ပြုနိုင်တယ်။ဗိဓာယုတ်တရားတွေကတော့သူဟာသူဖြစ်ပြနေတာလေတဲ့ဗိဓာသတ္တဝါယိသနာမှာအတွင်းဝင်တဲ့ရေကြီးတော်တောင်စသည်တွေကတွေကသိရေကြီးတဲ့ဥစ္စာတွေမဟုတ်ဘူး။ရေကြီးတာကတော့ဒီကောင်ကလည်းလူလာကြရတယ်။ဘောကနေပြီးတော့ကြိုက်တာ။အဲလိုကောင်မလေး အရေးကြီးတာကတော့ကိုယ်ထဲမှာနာကရှိတဲ့ယုံနာတရားတွေအဲဒါအရေးကြီးတာပဲဒါတွေကိုဒုက္ခသစ္စာဆင်းရဲတရားလို့သိရမယ်ဆင်းရဲဖြစ်ပွားကြောင့်သမုဒယသစ္စာလည်းသိရမယ်ဒါပဲသစ္စာလေးပါးဆိုတာဘယ်မှာရှိတာတော့ဆိုတော့မြတ်စွာဘုရားဣမဣမမိယေဝသတ္တညာမိဣမနတမေယေဝကလေးဝရေသတ္တညာမိ ဣမတမေယေဝယာမမတိကလေးဝေသပညာနိသမေနကေဒုက္ခင်းစာပညာပေးမိစသည်ဖြင့်ဟောထားတယ်သပညာမိမှတ်သားမှုပညာလည်းရှိသောသမဏေကြီးသိမှုစိတ်လည်းရှိသောယာမမတိတလံမြလောက်သောဣမတမေယောကာယေဤကိုယ်ရ၌သာလျှင်ဒုက္ခစာဆင်းရဲအဖြစ်မှဒုက္ခသစ္စာတရားကိုပညာပေးပြီးပညာတယ်စသည်ဖြင့်ဟောတာသစ္စာလေးပါးတရား

တလန်မြလောက်ရှိတယ်ကိုယ်ထဲမှာသစ္စာလေးပါးပြညာတယ်အဲဒီကိုယ်မှာသဗ္ဗညေရှိအမှတ်ပညာလည်းရှိတယ်တဲ့တုံးတညာလို့မသိတာမဟုတ်ဘူးတဲ့သမဏေကပြည့်တဲ့စိတ်လည်းရှိတယ်အဲဒီတော့ပညာစိတ်ရှိတယ်တလန်မြလောက်တော့ကိုယ်ထဲမှာဆင်းရဲဖြစ်မှဆိုတာဒီရင်ရှိတာဆင်းရဲဖြစ်ပွားကြောင်းဆင်းမှသမုဒ္ဒရာသစ္စာလည်းဒီထဲမှာရှိတာပဲဆင်းရဲချုပ်ငြိမ်းရာ နိဗ္ဗာန်ကလည်းပဲဒီထဲမှာရှိတယ်လို့ဟောထားတာကတော့တင်စားပြီးပြောတာတကယ်စင်လေးကိုယ်ထဲမှာနိဗ္ဗာန်တော့မရှိဘူးကိုယ်ထဲမှာရှိတဲ့ခန္ဓာ၅ပါးချုပ်ရင်နိဗ္ဗာန်မို့လားခန္ဓာ၅ပါးကတရားရှိနေတော့ခန္ဓာ၅ပါးရှိဘဲနဲ့ရာဆဲချုပ်သွားရင်နိဗ္ဗာန်ဆိုတော့ကိုယ်ထဲရှိတာနဲ့သဘောချင်းတူးနေတာမို့လဲတခြားမှာရှိတာမဟုတ်ကိုယ်ထဲမှာမပြတ်ဖြစ်နေတဲ့ယုံနာစင်နေချုပ်ငြိမ့်သွားတော့ရာဆဲသွားလို့ရှိရင်အဲ့ဒါနိဗ္ဗာန်မင်းဟာဘူးဒါတော့ကိုယ်ထဲမှာရှိတယ်လို့ဆိုရတယ်တကယ်စင်စစ်တော့ နိဗ္ဗာန်ကကိုယ်တည်းငယ်ရှိနာမှုခေါင်းထဲမှာရှိတာလည်းမဟုတ်အဲဗိုက်ထဲမှာရှိတာလည်းမဟုတ်ဘယ်နာမှာရှိနေတာတော့မဟုတ်ဘူးချုပ်ငိမ့်တဲ့အခါကာလမှာယုံနာစင်တွေပြတ်သက်ပြီးချုပ်ငိမ့်သွားရင်အဲဒီချုပ်ငိမ့်တဲ့သဘောကိုနိဗ္ဗာန်လို့ဆိုပြီးတော့ကိုယ်ထဲမှာရှိတယ်လို့မြတ်စွာဘုရားသင်စားပြီးတော့ပြညာတာ။နောက်မေဃသစ္စာကလည်းဒီကိုယ်ထဲမှာရှိတာပဲဒါကလည်းပဲအရိယာဖြစ်တဲ့ခါမှာရှိတာအရိယာမဖြစ်ခင်တော့မရှိပါဘူး။အရိယာမဖြစ်ခင်ရှိတာကဝိပဿနာမဲ့လောက်တော့ရှိတယ်။ ဝိပဿနာရှိရင်ဝိပဿနာမဲ့ပုဗ္ဗကာကပုဗ္ဗကာကမဲ့ဆိုလောကီမဲ့ကသစ္စာဒါတော့ရှိအဲလောကုတ္တအရိယမဲ့ကတော့အရိယမဲ့ကသစ္စာတော့မရှိသေးဘူးအဲဒီမှာလူရင်းကတော့ပုထုဇဉ်သာနာမှာဆိုရင်သစ္စာဘယ်နှပါးရှိသလဲဆိုရင်ဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးသာရှိတယ်ဒါပဲပုထုဇဉ်ဘဝပြည်နေတဲ့ကာလပါဒုက္ခနဲ့သမုဒယပဲဖြစ်နေမှာမရှိဘူး အရိယာဖြစ်တဲ့ခါကလာအရိယာမေဃသစ္စာလည်းအဲဖြစ်ဖြစ်ခိုက်မှရှိတယ်။အများအားရှိနေတာမို့ဖြစ်ခိုက်မှရှိတယ်။မေဃသစ္စာမက်ဆေ့ဆိုတာဒီချိန်နဲ့ဖြစ်တာ။မေဃပညာပဋိမတ္တာဆိုပြီးဒီမှာတော့သင်္ခါကြအတူလေးရေးတာ။မေဃပညာမနှင့်ပညာတို့ကိုသခင်တစ်ချိန်ဤဖြစ်ပြီးဝိမတ္တာပြရကုန်၏။နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့မက်ဆေ့ကဘယ်လောက်ကြာကြာဖြစ်တဲ့ဒီချိန်နဲ့ပဲ။ဘိညာဉ်စိတ်ကလည်းပဲအမြင်ကြားတွေပေါက်တဲ့စိတ်ပေါ့လေ။အဲဒါလည်း တစ်ချိန်နဲ့မြင်တာနဲ့အကုန်လုံးသိသွားတာတစ်ချိန်ပဲတဲ့ဒီကလေးကတော်တော်သွန်းလာတယ်သူကတစ်ချိန်နဲ့မြင်တာနဲ့အကုန်လုံးကြောက်ရတယ်အကုန်သိသွားအခုမျက်စိမြင်တာလည်းပေါ့မျက်စိမြင်တာမြင်ရတဲ့အခြင်းတွေသိတဲ့ထဲမှာဆိုရင်အများကြီးမြင်သွားတာပဲတစ်ချိန်နဲ့မြင်သွားတာဒီကတမှုန်ရင်းတမှုန်ရင်းလိုက်မြင်နေတာမဟုတ်ဘူးယူပါယုံနဲ့အကုန်လုံးသာတစ်ချိန်နဲ့တစ်ခါတည်းမြင်သွားတာနောက်ပြန်စဉ်းစားတော့တရားကလူစားယောက်ျားသားမိန်းမစားကြည့်စဉ်းစားစိတ်ကနေပြီးတော့ပြီးတယ်မြင်တာကတော့တစ်ချိန်နဲ့မြင်သွားတယ် အဲဒါမေဃသစ္စာကအရိယာမေခဏမှာမေဃသစ္စာဖြစ်ပြီးနိဗ္ဗာန်ကတော့အရိယာမေဃဖြင့်အရိယာမေဖြင့်နမောပြုရတဲ့သဘောဒါကလည်းပဲအရိယာမေနမောပြုတဲ့ခိုက်တာမှာရှိတယ်လို့ဆိုရမှာပေါ့လေသူကတကယ်ဒီမှာရှိနေတာတော့မဟုတ်ရင်းတဲ့သဘောတွေ့သွားတယ်အဲနောက်ဆုံးဉာဏပုဂ္ဂိုလ်ပြိဋိနိဗ္ဗာန်ဆံတဲ့ခါကာလကြတော့ပြင်အဲ့ဒါနိရောဓသစ္စာနိဗ္ဗာန်ဆိုတာအမြဲတမ်းပဲအဲ့ဒါမြဲခါတိုင်းတစ်ခါငြိမ့်သွားပြီ အဲဒီတော့ဘုထုဇဉ်တဏ္ဍာမှာအမြဲရှိနေတာကဘာဘာသစ္စာတွေရှိတယ်လဲဆိုရင်လောကီသစ္စာနှစ်ပါးသာရှိပြီဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးသာရှိပြီဒါကြောင့်တရားအထုတ်လို့ရှိရင်ဝိပဿနာရှုရဲဆိုဘာရှုရတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာရှုရတာပဲကိုယ်ရှိတာရှုရတာမရှိတာတွေရှုလို့မဖြစ်ဘူးအဲ ဝတ္တဝတ္တသနှစ်ပါးပုရိမဒွါရေသိစေသောဝတ္တသနှစ်ပါး၌ဝိပဿနာဘိနိဝေသောဝိပဿနာစရင်လုံးသွင်းခြင်းနေဟောဒီဖြစ်တယ်လို့တက္ကရာဆရာဆိုတာသစ္စာလေးပါးရှိတဲ့နေကားတဲ့ပြစ်သစ္စာနှစ်ပါးဝိသစ္စာတဲ့နောက်သစ္စာနှစ်ပါးဝိဝတ္တဝုကင်းတဲ့သစ္စာတဲ့အဲပြစ်သစ္စာနှစ်ပါးကဒုက္ခနဲ့သမုဒိယပဲအဲ့ဒါဝိသစ္စာလဲနေတဲ့သစ္စာပေါ့နော်နောက်သစ္စာနှစ်ပါးကအရိယနဲ့ နိရောဓသစ္စာနဲ့မေဃသစ္စာဒါကတော့ကိုဝိဝတဝုကင်းနဲ့အလေပြတဲ့သစ္စာလောကုတ္တရာသစ္စာအဲ့ဒီစေသစ္စာနှစ်ပါးကလောကီသစ္စာနောက်သစ္စာနှစ်ပါးကလောကုတ္တရာသစ္စာစေသစ္စာနှစ်ပါးမှာသာလဲတရားထုတ်လို့ရတယ်တဲ့ဝိပဿနာရှိတာနောက်သစ္စာနှစ်ပါးတော့အာဝိပဿနာပြီးနေတော့နာတိဝိပဿနာရှိခြင်းမရှိဘူးတဲ့နောက်သစ္စာနှစ်ပါးရှိလို့မရဘူးတရားဆရာကဆိုတဲ့ဘာရော်တွေကလည်းဒီတိုင်းပါပဲ ဘုရားဟောပါရော်ဒီမှာလည်းဝိပဿနာရှုဖို့ပြတဲ့အခါမှာစိတ်သစ္စာနှစ်ပါးရှုဖို့ရာကြီးတဲ့ဟောထားပါတဲ့သကုံစပဇာနာတိရူပိစပဇာနာတိစသည်ဖြင့်ဒုက္ခသစ္စာနဲ့သမုဒယသစ္စာတွေသိဖို့ရာတွေဟောထားတယ်။ဒါကြောင့်အဲဒီသစ္စာလေးပါးနဲ့ပိုင်းခြားပြီးသိထားသစ္စာဆိုတာဘယ်နှပါးရှိသလဲအရိယသစ္စာ၄ပါးရှိပြီ။ဒါလူတိုင်းသိနေပါလေ။အရိယသစ္စာ၄ပါးထဲမှာ ဝိသစ္စာကနှစ်ပါးဝိသစ္စာဆိုတာလောကီသစ္စာအဲဝိဝဒသစ္စာနှစ်ပါးလောကုတ္တရာသစ္စာလောကုတ္တရာသစ္စာဝိဝဒသစ္စာမှာတော့ဝိပဿနာကျူးလို့မဖြစ်ဘူးတဲ့ကျူးလို့မဖြစ်ဘူးမကျူးရဘူးအဲ့ဒါကိမြင်မှတ်ထားဒါဆိုကနိဗ္ဗာန်အရင်းတက်ကလေးရှုနေရင်မဲ့ဖြစ်မဲ့စိတ်ဖြစ်တယ်လို့လို့ပါလို့လို့ဟောကြတာသိတဲ့ပုဂ္ဂိုလ်ဟောတဲ့ပုဂ္ဂိုလ်ကလည်းမသိဘဲနဲ့ဟောနားတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါမသိဘဲနဲ့ယုံပြီးတော့မှတ်တာဘာမှမဖြစ်ဘူးလကားပဲသူက အဲဝိသစ္စာနှစ်ပါးသာလည်းဝိပဿနာရှုလို့ရတယ်လောကိသစ္စာနှစ်ပါးအဲဒီလောကိသစ္စာနှစ်ပါးတဲ့ဒုက္ခသစ္စာဆိုတာပါလဲဆိုတော့အချင်းချင်းအားဖြင့်ခန္ဓာ၅ပါးပါပဲအတမင်းစာဘိကွေဒုက္ခအရိယသစ္စာဘိကွေရန်တော်ဒုက္ခအရိယသစ္စာဆင်းရဲခြင်းမှပြေသောအရိယတော်သိရသောအမှန်တရားသည်အရိယတော်သိရသောဆင်းရဲခြင်းမှတရားသည်ကတမင်းစာဘိနိဟုမူကားသုပါရဏခန္ဓာဒိဋ္ဌဝစနိယံ ပင်စုပါရဏခန္ဓာ၅ပါးသောပါရဏခန္ဓာတို့သည်ဣတိဤသောဝဇ္ဇနိယဖြစ်စွာသည်အတ္တဖြစ်ရ၏အဲဒုက္ခသစ္စာပါလဲဆိုဥပါရဏခန္ဓာ၅ပါးပဲလို့သိရမယ်ဥပါရဏခန္ဓာ၅ပါးခန္ဓာတဲ့ဥပါရဏခန္ဓာတဲ့မျိုးရှိတယ်ခန္ဓာဆိုလို့ရှိရင်တော့အတိတ်နာကပစ္စုပန်စသည်သစ္စေတနာနာလို့ပြင်စုလို့ရကောင်းတဲ့ တရားစုတွေအကုန်လုံးကိုခန္ဓာလို့ခေါ်တယ်ရုပ်ဆိုလို့ရှိရင်ယခုပစ္စုပန်မှာရှိတဲ့ရုပ်ရှိကလည်းဒီလိုမျိုးရှိကြတော့ရှိကလည်းရှိတော့ရှိကရုပ်နောက်ခါကာလဒီလိုမျိုးရှိမယ်အဲဒါကြောင့်အဲဒါရှိကရုပ်ရဲ့ယခုရုပ်ရဲ့နောက်ရုပ်ရဲ့ပေါင်းလိုက်ရင်ကာလအားဖြင့်၃မျိုးပေါ်တယ်ဒါရှိကရုပ်တွေအများကြီးပေါ့ရှိရှိသောဘဝတွေကဘယ်လောက်အများကြီးဒီဘဝတွေလည်းပဲအဲငယ်ငယ်စပြီးအခုတည်းကရှိကရုပ်တွေအများကြီးဖြစ်ပြခဲ့ပြီ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 တို့တူဝေဒနာလည်းဒီတိုင်းပဲရှိကခံစားမှုသာရှိတယ်ယခုခံစားတဲ့ရှိတယ်နောက်ခံစားလက်တန်ရှိတဲ့ဒါတွေစုပေါင်းပြီးတော့ခန္ဓာလို့ခေါ်တယ်ပညာတဲ့ရှိကမှတ်သားတာယခုမှတ်သားတာနောက်မှတ်သားမှာအဲ့ဒါတွေစုပေါင်းပြီးတော့ခန္ဓာလို့စုလို့ခေါ်တယ်အဲ့ဒါဝေဒနာဟာဝေဒနာစေတသိက်အရာဖြင့်တစ်ခုတည်းပဲဒါပေမဲ့လို့ဒီကာလကဝေဒနာတွေမြင်မတွေ့အောင်အများကြီးတာပဲယခုလည်းပဲဖြစ်စေအများကြီးပါပဲနောက်လည်းဖြစ်သွားမှလည်းအများကြီးပဲနိဗ္ဗာန်ရောက်ပြီ ချိန်ကာလတည်းဝေဒနာတွေအများကြီးဖြစ်သွားအဲ့ဒါတွေစုပေါင်းပြီးတော့ဝေဒနာခန္ဓာဝေဒနာစုပညာခန္ဓာအမှားသားတွေမှတ်သားတဲ့သဘောပညာစေတသိက်မှတ်သားမှုသဘောတွေဒီကလည်းရှိတယ်ဘူးလည်းရှိနောင်လည်းရှိတာပညာခန္ဓာသင်္ခါရဆိုတာကတော့ဒီကိုက90ရှိပါတယ်ဖတ်သားတော့စေဒနာမနတိကာရလောဘဒေါသမောအလောဘဒေါသမောအစသည်ပေါ်လည်းအများကြီးအကောင်းလည်းရှိဆိုးလည်းရှိအဲသူတို့ ပြေကိုသီးသန့်ကိုအများကြီးအစုပေါင်းဖြစ်ဒါပဲမဲ့လို့ဖြစ်သေးသောကာလကဖသစေရနာစသည်နဲ့ယခုဖြစ်ဆက်ဖသစေရနာနောက်ဖြစ်လက်နဲ့ဖသစေရနာအဲဒီပြေကိုတွေအကုန်လုံးစုပေါင်းပြီးတော့သင်္ခါရသင်္ခါရခန္ဓာလို့ပြုပြင်အထုတ်တဲ့ခန္ဓာအဲဒီသင်္ခါရခန္ဓာကပဲအကုန်လုံးပြုပြင်အထုတ်နေတယ်ရုပ်ဆိုတာကတော့အာယုံမသိတတ်တဲ့သဘောသူဟာသူဘာမှမလုပ်တတ် ပြုသူကြကြဘာမှပြုလို့တတ်ပါဘူးဝေဒနာလည်းအကောင်းဆုံးခံစားရုံနဲ့ဘာမှမလုပ်တတ်ဘူးပညာလည်းရတဲ့အာယုမှတ်သားထားရုံများပဲသိရင် တင်တယ်လို့ပဲမှတ်ဖို့တင်တယ်လို့မှတ်သားထားရုံများဘာမှမလုပ်တတ်ဘူးဝိညာဉ်ဆိုတဲ့စိတ်ကလည်းရလာတဲ့အာယုလေးသိရုံများပဲသူလည်းဘာမှမလုပ်တတ်ဘူးသင်္ခါရကပြုလုပ်တတ်တယ်သင်္ခါရဆိုပြုလုပ်တတ်တဲ့တရားတွေအဲသွားအောင်လာအောင်ထိုင်အောင်ထအောင် ကိုယ်အောင်ဆန်းအောင်ကိုယ်မူရာတွေပြုလုပ်တာသင်္ခါရကလုံလာလို့သူသွားခြင်းနဲ့အဲထခြင်းနဲ့ရခြင်းနဲ့ကိုယ်ခြင်းနဲ့ဆန်းခြင်းနဲ့ဆိုတဲ့ဥစ္စာတွေသင်္ခါရတွေပဲစေရနာပြဋ္ဌာန်းတဲ့တရားတွေသင်္ခါရတရားတွေကနေပြီးစစ်ဆော်ပြီးတော့ကိုယ်မူရာတွေပြုနေစိတ်မူရာတွေလည်းဒီတိုင်းပဲစိတ်ကူးစဉ်းစားရာတွေမှာလည်းပဲစိတ်မူရာတွေလည်းအဲဒီသင်္ခါရကနေပြီးတော့ပြုပြင်နေတာဝေဒနာ ခံစားမှုဖြစ်အောင်လည်းသူကအာထုတ်တာပဲပညာမှတ်သားမှုဖြစ်အောင်လည်းသူကအာထုတ်တာပဲအဲဒီသင်္ခါရကမနာပြထမ်းပါလေဝိညာဉ်ဆိုတဲ့စိတ်ကလည်းပဲဒီကပြီးခဲ့တဲ့စိတ်ယခုတည်တဲ့စိတ်နောင်ပြီးလက်တန်သောစိတ်တွေဒါတွေအကုန်လုံးပေါက်နေသင်္ခါရခန္ဓာလို့ခေါ်တယ်အဲဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အဲဒီခန္ဓာ၅ပါးတွေအဲလောကီလောကုတ္တရာအကုန်လုံးဒီတရားတွေကိုခန္ဓာတဲ့ အဲလောကုတ္တရာတွေဖယ်ထားပြီးတော့လောကီရင်လောကီခန္ဓာတသက်တင်ကိုဥပါဒณะခန္ဓာလို့ခေါ်တယ်အဲလောကုတ္တရာခန္ဓာဆိုတာဘာတွေတော့ဆိုမက်စိတ်ဖို့စိတ်ထဲမှာမက်စိတ်ဖို့စိတ်ပါဝင်တဲ့တရားတွေမက်စိတ်ဖို့စိတ်မစိတ်ဖို့စိတ်ဖြစ်ခိုက်မှာပါဝင်တဲ့တရားတွေမစိတ်စေတသိက်တွေပေါ့ဖို့စိတ်စေတသိက်တွေလောကုတ္တရာတရားလောကုတ္တရာစိတ်စေတသိက်တရားတွေအဲ့ဒါတွေကိုလောကုတ္တရာခန္ဓာတွေလို့ခေါ်တယ်ဒါကတော့ဝိပဿနာရှုရတဲ့တရားတွေမဟုတ်ပါဘူး လောကီခန္ဓာတွေကိုရှုရတယ်။ကျောင်းခွေးတွေပြပြီးခေါ်ဆောင်မှာခွေးတွေညံကြတဲ့ကောင်မျိုးသုတ်တဲ့ကောင်အဲလောကီတရားတွေအဲဒီလောကီတရားတွေကိုဝိပဿနာရှုရတာလောကီတရားတွေဥပါဒနာခန္ဓာကိုခေါ်သည်ဥပါဒါနာ ဆွဲလန်းတာတော့တရားတဲ့ဥပါဒနာဆိုတာခန္ဓာကခုနကပြောတဲ့အတိုင်းအဲအတိတ်နာကစပြီးစုလို့ရတဲ့တရားခန္ဓာဥပါဒနာခန္ဓာဆိုတာဥပါဒိုင်အာယုံဖြစ်တဲ့တရားတွေဆွဲလန်းမှုအာယုံဖြစ်တဲ့တရားတွေဆွဲလန်းမှုအာယုံဖြစ်တဲ့ဆိုတော့အဆွဲလန်းခံတရားတွေပေါ့အဆွဲလန်းခံတရားတွေဆွဲလန်းနိုင်တဲ့တရားတွေဆွဲလန်းမှုကလက်လန်းမီလို့ဆွဲလန်းနိုင်တဲ့တရားတွေ လောကုတ္တရာခန္ဓာတွေကတော့ဆွဲလမ်းမှုဤအာယုံမဖြစ်ဆွဲလမ်းမှုကလက်လမ်းမမှီဘူးမဆွဲလမ်းနိုင်တဲ့တရားကြီးအဆွဲလမ်းလွတ်ကင်းတဲ့တရားတွေကိုတရားတွေကလောကီခန္ဓာတွေကတော့ဆွဲလမ်းမှုဤအာယုံဖြစ်တယ်ဆွဲလမ်းမှုလက်လမ်းမီရအာယုံဖြစ်တဲ့တရားတွေတဲ့ဒါဒါကြောင့်ဘုန်းကြီးကအဲဒီဟာကိုဆွဲလမ်းနိုင်ရငါးခန္ဓာလို့ဟောဆောင်ဖို့ပေးထားတဲ့ဥပဒနာရှင်ဤဝိပဿနာရှင်ဤ အကျဉ်းချုပ်ဝိပဿနာရှင်ရှင်အကျဉ်းချုပ်ဆောင်မှုထဲမှာပေးတာဝိပဿနာခြေကံတရားထဲမှာပေးတာဝိပဿနာဉာဏ်ဆိုတာဘယ်အရှိရဖြစ်သနည်းဆိုတဲ့မေးခွန်းကနေပြီးတော့ဝိပဿနာဉာဏ်ဆိုတာအဲဝိပဿနာဉာဏ်ဆိုတာဘယ်အရှိရဖြစ်သနည်းဆွဲလန်းနေရငါးခန္ဓာမှန်သောအရှိရဖြစ်သည်ဆွဲလန်းနေရငါးခန္ဓာလို့အဲဒါလေးလည်းဆိုဦးမှာပဲဒီကဒီကနေ့ဆိုင်တာဥပါဒณะခန္ဓာတွေအကြောင်းနဲ့ဆိုင်တာ ဝိပဿနာဉာဏ်ဆိုတာဘယ်အားရှိရဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်အားရှိရဖြစ်သနည်း နယာငါခန္ဓာမှန်စွာရှိ၏ဖြစ်သည်ဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှိ၏ဖြစ်သည် တရားတွေရှိရသလဲလို့ညာနာလဲအောင်မေခွန်းထုတ်ဒါဟိုသီလဝန္တာသုတ္တဝန္တာသုတ်တော်မှာရှင်မဂုဋ္ဌိကကမေးထားတဲ့မေခွန်းမှာပဲအဲ့ဒါကိုဘုညာဆောင်မလို့တာအပြေကရှင်သာရိပုတ္တရာကဖြေထားတယ်ဥပါဒณะခန္ဓာ၅ပါးရှိရတယ်လို့ဖြေထားတယ်အဲ့ဒါကိုဇောလနေရ၅ခန္ဓာဥပါဒณะခန္ဓာဆိုတော့သူကနားလည်မှာမဟုတ်ဇောလနိုင်တဲ့ခန္ဓာဆိုတော့နည်းနည်းနားလည်လားဇောလနိုင်တဲ့တရားတွေ နေသဒုက္ခအတ္တမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့သင်မဆွဲလာနိုင်တဲ့တရားတွေမျိုးများဥပါဒနာခန္ဓာတွေပဲအဲ့ဒီတရားတွေရှိရတယ်တဲ့ဥပါဒနာခန္ဓာတွေဆိုတာတွေပဲမြဲတယ်လို့ထင်ရတဲ့တရားချမ်းသာတယ်ကောင်းတယ်လှပါတယ်တင်းတယ်ထင်ရတဲ့တရားလက်ရှင်နေတဲ့ပုဂ္ဂိုလ်ပဲတ attva ပဲလက်ရှင်နေတဲ့အကောင်ပဲလို့ထင်ရတဲ့တရားတွေအဲ့ဒါဥပါဒနာခန္ဓာတွေပဲ ဆွဲလမ်းမှုဤအာယုန်နဲ့တဏှာနဲ့ပါရပြီးတော့ဆွဲလမ်းတယ်မြဲတယ်သမ်းသာတယ်ကောင်းတယ်ထင်ပြီးတော့ပါရတယ်ပုဂ္ဂိုလ်သတ္တဝါကောင်ခင်ပြီးတော့ထင်မှားပြီးတော့လည်းဆွဲလန်းတယ်တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလန်းဆွဲလန်းနိုင်တဲ့တရားဆွဲလန်းကံတရားတွေအဲဒါတွေဘာရဏခန္ဓာလို့ခေါ်တယ်ဒါဒုက္ခသစ္စာတွေပဲအဲဒါတွေဘယ်မှာရှိနေတာတော့ဆိုတော့ချင်းမိမိတို့သာနာရှိနေတာပဲတခြားမှာရှိတာမဟုတ်ဘူး မျက်စိကမြင်နိုင်မြင်နိုင်အဲဒီမှာသင်္ချာဖြစ်ပေါ်တဲ့တရားတွေဟာဥပါဒနဲ့ခန္ဓာတွေပဲနာကကြားလိုက်နှာခေါင်းကနားနိုင်လျှာရတာစသည်တိုင်းကိုယ်ကတွေ့ထရစိတ်ကုသနာကြံနေတိုင်းသင်္ချာပေါ်လာတဲ့တရားတွေသင်္ချာတွေ့ရတဲ့တရားတွေဥပါဒနဲ့ခန္ဓာတွေပဲဆွဲလန်းနေတဲ့ခန္ဓာ၅ပါးတွေပဲဒါတွေမသိလို့ရှိရင်ဆွဲလဲဆွဲလန်းနေတာပဲပဂတိပုဂ္ဂိုလ်တွေအဲငါပဲ ပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတဲ့အကောင်ပဲလို့မြဲတည်နေတဲ့ဒီလိုထင်မှတ်နေတာတွေကဒီတရားတွေထင်မှတ်နေတာပဲဒီတရားတွေပဲမာသင်စိတ်ကဥပါဒနာခန္ဓာတွေငါလည်းမဟုတ်ဘူးသူလည်းမဟုတ်ယောက်ျားမင်းမလည်းမဟုတ်ပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးမြဲတည်နေတာလည်းမဟုတ်သူခိုက်တာလည်းမဖြစ်ပြပြီးတော့နေတဲ့သဘောတရားတွေပဲအဲဒီသဘောတရားတွေကိုမရှိတော့အမှန်တိုင်းမသိတော့အဲမြဲတဲ့နေရာချင်းလဲထင်မှဆွဲလာနေချမ်းသာတယ်ကောင်းတယ်လှပါတင်နေတယ်လို့ထင်နေတယ်

ဘဝဖြစ်စရာဇာတိကာမဘဝဖြစ်လို့ရှိရင်ဘဝသည်ဖြင့်ဘဝသည်ဖြင့်ဥရဏပြရဆိုရင်သူစရာသာပြီမကောင်းကျိုးတွေဆက်သွားတယ်။ဘာများဝဆင်းရဲတွေတရားနေလဲနေ။အဲဒီဥပါဒမဖြစ်အောင်လို့ရှုလို့ဥပါဒမဖြစ်ဘူးဆိုရင်ဥပါဒချုပ်လို့ရှိရင်ကာမဘဝချုပ်ကံကာမဖြစ်ဘူး။ကာမဖြစ်ရင်ဘဝသည်ဇာတိမဖြစ်ဘူး။မအိုရမနာမသိရောက်ဆိုရင်သူဆင်းမှုစားတွေဆင်းရဲတွေအကုန်ငြိမ့်နေ။အဲဒါကြောင့်အဲဒီဥပါဒမဖြစ်ဖို့ရအရေးကြီးတယ်။ဥပါဒမဖြစ်ရအောင်ဆွဲလမ်းမှုမဖြစ်အောင်။ ဆွဲလာနိုင်တဲ့ခန္ဓာတွေကိုအနိစ္စဒုက္ခအနတ္တမှန်တိုင်းသိအောင်လို့ဝိပဿနာရှုရတယ်။အဲ့ဒါတွေကဘာတွေလို့ဆိုခုမြင်မြင်မှုကြားမှုသင်ကြားတွေ့နေရတဲ့တရားတွေပဲမြင်တိုင်းကြားတိုင်းနားနဲ့စသည်တိုင်းတွေ့ထိတိုင်းကိုယ်တိုင်စာနဲ့လှုပ်ရှားတဲ့စိတ်ကူးစဉ်းစားကြံစီတိုင်းဓဝါ၆ပါးမှာသင်ကြားပြနေတာတွေကဥပါဒณะခန္ဓာတရားတွေပဲအဲ့ဒါတွေသိအောင်လို့ဝိပဿနာရှုနေရတယ်။မြင်ခိုက်ခဏမှာဘာတွေသင်ကြားရှိသလဲဆိုလို့ရှိရင် မြင်ဆိုတော့မြင်မှုဤတရားမျက်စိတော့ရှိရတာမျက်စိမရှိရင်မမြင်နိုင်ဘူးမျက်စိမရှိတဲ့ပုဂ္ဂိုလ်တွေမမြင်ဘူးမျက်စိပဲရှိအောင်တော့မှိတ်ထားရင်မမြင်ဘူးအဲမျက်စိရှိတဲ့ဖြစ်တဲ့တဲ့ကသာမြင်တဲ့နောက်ကဘယ်နဲ့မှ မမြင်နိုင်ဘူးမျက်စိမရှိတဲ့စိတ်ပိုင်းကမမြင်နိုင်ဘူးအဲမျက်စိကိုမှီးပြီးတော့မြင်သိမှုဖြစ်တယ်အဲဒီမျက်စိမျက်စိရုပ်ကလည်းဥပါဒณะခန္ဓာပဲရုပ်ခန္ဓာ မြင်ရတဲ့အဆင့်ကိုယ်တဏ္ဍသူတဏ္ဍမှာမြင်ရတဲ့အဆင့်တွေရှိတယ်။အဲဒါတွေလည်းပဲရုပ်တရားပဲ။ဒါလည်းဥပါဒနဲ့ခန္ဓာဆွဲလာနိုင်တယ်။မျက်စိကိုလည်းငါးမျက်စိငါးမျက်စိအဲကောင်းတယ်ကြည်လင်တယ်သူများမျက်စိနဲ့မတူဘူးငါမျက်စိကပိုကောင်းတယ်ငါမျက်စိကသူသူများမျက်စိတော့မကောင်းဘူးစသည်ဖြင့်မျက်စိကိုဆွဲလာဒီမျက်စိကလည်းအများအားရှိနေတယ်လို့ထင်တယ် အဲတဲ့ကစားရခုတည်းတည်းမျက်စီတဲ့ပဲအဲတရုပ်ထဲတကူတဲ့ဒီနေတယ်လို့ဒီလိုထင်နေတယ်မှန်ကတော့ဒီလိုမဟုတ်ဘူးမျက်စိကခဏတိုင်းခဏတိုင်းအသစ်တွေပြောင်းလဲနေမြင်တဲ့စိတ်ကလေးဖြစ်တဲ့အခါမှာအဲ့ဒီအသစ်ဖြစ်တဲ့မျက်စိရောက်မှီပြီးတော့မြင်သွားတာပြီးတော့လည်းဒီမျက်စိရောက်ကလည်းပြောင်းမြင်တဲ့စိတ်ကလည်းပြောင်းသွားနောက်တစ်ခါမြင်လို့ရှိရင်လည်းအသစ်ပဲနောက်တစ်ခါမြင်အသစ်နောက်တစ်ခါမြင်အသစ်မြင်တဲ့မြင်တဲ့အသစ်ကြီးလည်းပဲဟောင်းမရှိဘူးရုပ်ဟောင်းပေါ်မှာမှီပြီးတော့ မြင်သိမှုမဖြစ်နိုင်ဘူးရုပ်သိရုပ်သိကလေးတွေဟောမှာတီးမိပြီးတော့မြင်သိမှုလေးတွေဖြစ်တယ်ဥပမာအချင်းဘာနဲ့တူတယ်ဆိုရင်ရေကြည်တဲ့ချောင်းတစ်ခုရှိတယ်ဆိုတော့တရားလည်းထိုးထားတယ်မှာရေတွေကစီးနေငြင်ငြင်တက်တက်စီးတရားတော်ကလူတွေဖြတ်သွားလူတွေဖြတ်သွားတော့ရေထဲမှာရိတ်တွေထင်တာပေါ့ရေထဲရိတ်ထင်တယ်အဲ့ဒီရိတ်ထင်တဲ့ရေတွေဟာ ရင်ကရှိနေတဲ့ရေလားဆိုပဲဟုတ်မလဲအခုခိုက်တာမှာအဲ့ဒီအရေးကြီးရာရောက်လာတဲ့ရေထဲမှာထင်တာပဲအဲ့ဒီထင်ပြီးအဲ့ဒီရေတွေကသွားရောနောက်ထပ်အသစ်သစ်ရေတွေကဒီရောက်လာအဲရေကလည်းအသစ်ပဲအဲပေါ်ကသွားနေတဲ့လူတွေကလည်းပဲဆက်တန်သွားလာနေအသစ်ကြီးတယ်ပဲဟောင်းမရှိဘူးအဲ့ဒါလိုပဲမျက်စိကလည်းအသစ်မြင်ရတဲ့အခြင်းကလည်းအသစ်မြင်သိမှုကလည်းအသစ်ဒုက္ခိတနဲ့ဖြစ်ပြီးတော့ကြောက်နေတဲ့တရားတွေ မြင်သိမှုဆိုတာမှခွဲလိုက်လို့ရှိရင်နာတရား၄ပါးရတယ်မြင်လို့ကောင်းတာမကောင်းတာကဝေဒနာမြင်ရတဲ့အာယုံမှတ်သားတာကပညာမြင်အောင်လို့ကြောင်းကြဆိုင်ပေးတဲ့သဘောဖာတာတို့စေရနာတို့မနတိကာရတို့ဆိုတာတွေမြင်အောင်လို့ကြောင်းကြဆိုင်ပေးနှလုံးသွင်းတဲ့သဘောအဲဒါကသင်္ခါရတဲ့မြင်သိမှုကဝိညာဉ်အဲဒါခန္ဓာ နာခန္ဓာ၄ပါးရှိတယ်မျက်စိနဲ့အဆင်းကယုတ်ခန္ဓာမြင်သိမှုကနာခန္ဓာနာခန္ဓာက၄ပါးယုတ်ခန္ဓာကတစ်ပါးအလုံးခန္ဓာ၅ပါးပဲအဲဒီခန္ဓာ၅ပါးကဥပါဒณခန္ဓာညီတာပဲဥပါဒณခန္ဓာဆိုတာဒါခေါ်တာဘာဖြစ်လို့တော့မျက်စိနဲ့အဆင်းကိုလည်းပဲပါရနှိမ့်သက်ပြီးတော့ဆွဲလာနိုင်တယ်ပုဂ္ဂိုလ်တ attva အသက်ရှင်နေတဲ့အကောင်ထင်ပြီးတော့ဆွဲလာနိုင်တယ်တဏှာနဲ့ပါရပြီးဆွဲလာနိုင်တယ်ဒိဋ္ဌိနဲ့တင်တင်မမြင်မှပြီးတော့ဆွဲလာနိုင်တယ်ဒါကြောင့် မျက်စိနဲ့အဆင်းနဲ့ဥပါဒနဲ့ခန္ဓာပဲရုပ်ဥပါဒနဲ့ခန္ဓာတယ်လို့မြင်သိမှုကလည်းဒီလိုပဲအဲ့ဒီမြင်သိမှုကိုလည်းမြဲတယ်လို့ထင်တယ်အဲအခုမြင်တာနဲ့အရင်ကမြင်တာလည်းအတူတူပဲတယောက်တည်းပဲမြဲတာတည်ရှိနေတယ်လို့ထင်တယ်အဲဒါမြဲတယ်လို့ဆွဲလန်းအမြင်ကောင်းလေးတွေအကြောင်းပြုပြီးတော့ตาရနှစ်သက်တဲ့သဘောကျတယ်အဲတဏှာနဲ့ဆွဲလန်းပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်တယ်ဒိဋ္ဌိနဲ့ဆွဲလန်း အဲတော့မြင်သိမှုကလည်းပဲဆွဲလမ်းမှုကြီးရာဆွဲလမ်းမှုအာယုံဆွဲလမ်းနိုင်တဲ့တရားဖြစ်တဲ့အတွက်သူ့ရဲ့ဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဥပါဒနာဆွဲလမ်းနေအဲဒီမြင်သိမှုထဲမှာခုနပြောတဲ့ဝေဒနာပညာသင်္ခါရတွေလည်းပါတော့နာခန္ဓာ၄ပါးပေါင်းလိုက်လို့ရှိရင်ခန္ဓာ၅ပါးပဲအဲဒါဘုံကြီးခဏခဏလည်းပဲအားလုံးမှတ်ရအောင်လို့မျက်စိမြင်ရရုပ်ဒုက္ခတဲ့ မျက်စိရဲ့မြင်ရတာရဲ့မျက်စိကသကုပတာရယုတ်မြင်ရတာကယူပါယုံခေါ်တဲ့ယုတ်ရူပါယုံအသင်းပေါ်တယ်မြင်ရတာအသင်းအဲဒါယုတ်ဒုက္ခသစ္စာတဲ့မြင်စေခဏမြင်တိုင်းမြင်တိုင်းယုတ်ဒုက္ခသစ္စာရဲ့အတိအပြည့်ဖြစ်ပွားနေမြင်မြင်သိတာလေးကနာခံမြင်သိတာလေးကနာနန္တရဒုက္ခသစ္စာပဲတဲ့လို့လည်းပဲမြင်သိသွားတာကတော့ မြင်ရတဲ့အာယုံရောက်တော့ဆိုတာသိတယ်ကောအရှင်ကလေးလိုပဲအပေနဲ့မတူဘူးမြင်ရတဲ့အရှင်ရဲ့မျက်စိကတော့အပေလိုပဲဒီရဌာနလောက်သူကဘာမှမသိတာဘူးအာယုံမပြူတာဘူးမြင်ပြီးတဲ့ဆိုတာလေးကအာယုံပြူတာသိတတ်အရှင်ကလေးလိုပဲအဲဒါနာအာယုံဒီကိုညွတ်သွားတဲ့သဘောညွတ်တတ်တဲ့သဘောနန္တရားအဲဒါကနာဒုက္ခသစ္စာတရားပဲ ခွဲလိုက်လို့ရှိရင်နာခန္ဓာ၄ပါးရတယ်ဝေဒနာပညာသင်္ခါရဝိညာဉ်၄ပါးရတယ်အဲဒါလေးကိုအမြဲမှတ်ထားရအောင်ဘုရားဆောင်မှုသိတာဒါလေးခဏခဏပဲဒီဟောတယ်ဟောတယ်နဲ့ဒီအချင်းချင်းဟောတဲ့အခါမှာခဏခဏပဲပြဆောင်မှုကလေးတွေရွတ်ဆိုဖို့ရပြောကြနေပါလေအဲဒီလိုရနေမှာနေရာသေးတဲ့ပုဂ္ဂိုလ်လည်းအပြင်မှတ်ရတာပေါ့လေမျက်စိမြင်ရရုပ်ဒုက္ခမျက်စိနဲ့မြင်ရတဲ့ဥစ္စာနှစ်ခုကရုပ်တရားဒုက္ခသစ္စာတရားကြီးတွေပဲတဲ့ မြင်ကနာဒုက္ခမြင်တယ်ဆိုတာလေးကနာတရားဒုက္ခသစ္စာပဲ။ခိုင်စွာမျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခမျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခမျက်စိမြင်ရရုပ်ဒုက္ခ မြင်ငါနာဒုက္ခတိုင်းမြင်တိုင်းဒုက္ခသစ္စာတရားကြီးရဲ့ပဲဥပါဒณะခန္ဓာတွေတဲ့ဒါတွေပဲ မရှိမမလို့မသိရင်ဖြင့်မြဲနေအားဖြင့်လဲဆွဲလန်းတာပဲချမ်းသာတယ်ကောင်းတယ်လှပါတယ်တင်းတယ်လေဒီလိုထင်ပြီးတော့လဲဆွဲလန်းလက်ရှင်နေတဲ့ပုဂ္ဂိုလ်တ attva ကောင်ပဲဒီလိုလဲဆွဲလန်းတယ်အဲဒီလိုဆွဲလန်းတဲ့ဥပါဒနာကံလာလို့ခေါ်တယ်ဖြစ်ပြီးပြတ်သွားတဲ့သဘောမှုဒုက္ခသစ္စာခေါ်တယ်တဲ့ရှင်မှုပြမှုကအမြဲနှိမ့်ဆက်နေတယ်ဒီတရားတွေ မဖြစ်ပဲနေတာလည်းမဟုတ်ဘူးအပစ်ဖြစ်လာတယ်ဖြစ်ပြီးတော့လည်းမပြတ်ပဲလည်းမနေဘူးချက်ချင်းပဲပြတ်ပြသွားတော့ဒါတွေအာမအာမကိုလောက်ဘူးတဲ့ဖြစ်မှုပြမှုကအမြဲနှိမ့်ဆက်နေလို့ပိဏပฏิပိဒနာတိနာဒုက္ခမပြတ်နှိမ့်ဆက်ဖြစ်မှုပြမှုကမပြတ်နှိမ့်ဆက်နေဆိုရင်တော့ဖြစ်မှုပြမှုကြည့်လာတော့ဒါပါပဲဖြစ်မှုပြမှုကတူနေပါနဲ့ဒုံနဲ့အဲဒါနဲ့ထုရိုက်ခုတ်ပြီးတော့နှိမ့်ဆက်တာမျိုးတော့မဟုတ်ဘူးသူကဖြစ်ပြသွားတာဒီပင်နဲ့နှိမ့်ဆက်တယ်လို့ခေါ်တယ်အဲဒါယောဂီပုဂ္ဂိုလ်တွေမှာ ကျူတိုင်းကျူတိုင်းအဲဒီဖြစ်ပြတာတွေတွေ့ရတာပဲဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်တွေတွေ့နေရဆင်းရဲတွေပဲမကောင်းတဲ့တရားတွေပဲလို့ရှင်းရှင်းသဘောကျတယ်အဲဒုက္ခသစ္စာတွေမြင်နေတာဆင်းရဲတွေပဲလို့သဘောကျတယ်ဒုက္ခသစ္စာတွေမြင်နေတာပဲမြင်တိုင်းမြင်တိုင်းမှတ်မြင်တိုင်းမြင်တိုင်းဖြစ်ပြသားဖြစ်ပြသားဖြစ်ပြသားဘာမှနှိမ့်ပြပြသားပြအကိုကြမရှိဘူးအဲဒီလိုထင်တာလေဒုက္ခသစ္စာတွေသဘောတွေကိုယ်ပိုင်ညာနဲ့တွေ့ဒီလိုတွေ့ရအောင်လို့ပဲမြင်တိုင်းမြင်တိုင်းရှုနေရတယ် ထို့အတူကြားတိုင်းကြားတိုင်းလည်းဒီလိုပါပဲနားနဲ့ကြားရရုပ်ဒုက္ခတဲ့နာယုတ်သောတာပဒါရခေါ်တယ်ခုနသက္ကုပဒါရလိုပဲနာအကြည့်ရုပ်ကြားရတာကအပန်းနားနဲ့ကြားရရုပ်ဒုက္ခကြားဆိုတာကြားသိတာလေးကတဲ့နာဒုက္ခသစ္စာ၄ပါးပဲဝေဒနာသညာသင်္ခါရဝိညာဉ်အဲကြားသိတယ်ဆိုတာနာခန္ဓာ၄ပါးသူလည်းဒုက္ခသစ္စာပဲအဲဆိုရမယ်နားနဲ့ကြားရ ရုပ်ဒုက္ခကြာကနာဒုက္ခနာနင်ကြာရရုပ်ဒုက္ခကြာကနာဒုက္ခ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 ကြားပြီးကြောက်ကြားပြီးကြောက်ကြားတဲ့အတန်ကြားရတာကြောက်သွားရင်ကြားမှုဤတရားဖြစ်တဲ့နားရရတယ်နားရက်ကလည်းအသေးသေးပဲသူလည်းကြောက်လိုက်နေတာပဲအသေးသေးရုပ်ပေါ်မှာတည်ပြီးတော့ကြားအဟောင်းရုပ်ပေါ်မှာတည်ကြားတာမဟုတ်ခုနကချောင်းထဲမှာရေတွေစီးတရားပေါ်လူဖြစ်သွားရေးချင်တာရေတွေအသေးသေးကြားအဟောင်းပေါ်မှာမဟုတ်ရေးထင်ရဌာနရေအသစ်ရေးကလူကလည်းအသစ်ရေးကလည်းအသစ်အဲဒီလို အသေးသေးကြီးတယ်ပဲအဲကြောင့်နားနဲ့ကြားရတဲ့နားကလည်းယုတ်ဒုက္ခသစ္စာပဲကြားတဲ့အပံကလည်းယုတ်ဒုက္ခသစ္စာပဲဘာသေးတော့တော့ဖြည့်ပြီးကြောက်နေတော့ဘာမှမတိကြမှုကြားတယ်ဆိုရင်ကြောက်ကြားတယ်ဆိုရင်ကြောက်ကြားတယ်ဆိုရင်ကြောက်နေဘာမှနှိစ္စပြအကုကြောင့်မရှိဘူးကြားပြီးတဲ့သဘောလေးရတယ်ဒီလိုပဲကြားပြီးကြောက်ကြားပြီးကြောက်အဲ့ဒါငါလို့ထင်နေဗေဒီပုဂ္ဂိုလ်ကငါကြားတယ်ငါကကြားတယ်လို့ငါမဟုတ်ဘူးမြဲတင်တာလည်းမဟုတ်ဘူး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 နှထောင်းနာယာယုတ်ဒုက္ခနာငါနာဒုက္ခနာပြီးတဲ့သဘောလေးကတော့နာတရားအောင်စီညွတ်သွားတယ်သိတာနာဒုက္ခသစ္စာတရားသူလည်းပဲခွဲလို့ချင်းဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၄ပါးနာခန္ဓာ၄ပါးပဲအဲဒီကယုတ်ခန္ဓာနဲ့ပေါင်းတော့ခန္ဓာ၅ပါးပဲနာနဲ့နာနဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေဖြစ်နေတယ်။ဒါရင်ဒါလေးလည်းပဲဆိုပြီးပါအောင်နော်နှာခေါင်းနာယာ ရုပ်ဒုက္ခနာငနာဒုက္ခနှထောင်းနာယရုပ်ဒုက္ခနာငနာဒုက္ခ ရာနဲ့ရတာလျာနဲ့ရတာလျာကဇေဝပဒါရယုတ်လို့ပါဠိတော်ခေါ်ရတယ်လျာကြည်ယုတ်ပါပဲလျာပေါ်မှာသင်ပေါ်လာတဲ့သို့ရှင်စသည်ရတာလေရတရတယုတ်အဲလျာရတဟုတ်ယုတ်ဒုက္ခရတာပြီးတာလေးကနာဒုက္ခလျာရဲ့သိရရဲ့သာမနေရာကြမှာလျာသိရယုတ်ဒုက္ခ သိကနာဒုက္ခအဲလျာရသိရတယ်ရတာရဲ့ရုပ်ဒုက္ခအဲဒီရတာသိသိသွားတဲ့သဘောတည်းနာဒုက္ခဆိုရမယ်လျာသိရာရုပ်ဒုက္ခသိကနာဒုက္ခလျာသိရရုပ်ဒုက္ခသိကနာဒုက္ခ ကိုရောက်လာကိုယ်ဆိုကိုယ်တစ်ကိုယ်လုံးမှာကိုယ်ကြည့်ရုပ်တွေဆိုတာတစ်ကိုယ်လုံးအပြည့်ရှိတယ်အသွေးသားစိုးနေတဲ့နေရာတွေမှာအကုန်လုံးရှိတာပဲအတပြားတော့တော့အလားမရှိဘူးနေရာတိုင်းမှာရှိပတာရကာယပတာရယုတ်တိအတွေ့အထိကိုဖမ်းယူနိုင်တဲ့ကာယပတာရယုတ်တိဒီကုလုံးအနှံ့အပြားရှိတယ်အတွင်းမှာရောပြင်မှာရောအဲ့ဒါကအဲ့ဒါကိုကိုယုတ်လို့ခေါ်တယ်အကောင်းကြီးကိုပြောတာမဟုတ်အကောင်းသေးတရားကြီးပြောတာမဟုတ်ကိုယုတ်ဆိုတာ ကိုကြီးတွေကလုံးထဲမှာအတွေ့အထိကိုဖမ်းယူနိုင်တဲ့အကြည့်ရုပ်တစ်မျိုးပဲတကားသာသာရုပ်အဲ့ဒါကိုကိုလို့ဒီမှာခေါ်တယ်ကိုနဲ့ထိရအဲထိသိရတဲ့ဥစ္စာဖုထဘာအတွေ့အထိရုပ်ဒါပထဝီအာထွေတေဇောဝါယောအတွေ့အထိ၃မျိုးရှိတယ်ပထဝီတွေ့အထိကကျမ်းနာနဲ့နုညံ့နဲ့အဲ့ဒါတွေ့ရတေဇောတွေ့အထိကပူရအေးရတွေ့ရဝါယောတွေ့အထိက တောင်းနဲ့တင်းနဲ့တွန်းကန်နဲ့လှုပ်ရှားတယ်လို့တွေ့ရတယ်အဲဒါကိုယ်ထဲမှာတွေ့ရတဲ့ရုပ်တွေအဲအပြင်ကလည်းပဲတွေ့ရတယ်ကိုယ်နဲ့အပြင်ကတွေ့ကြည့်ပြီးတော့လည်းဒီလိုလည်းသိရတယ်အဲကိုယ်နဲ့ထိရတဲ့ရုပ်တွေကိုယ်စွာသာသာရရုပ်ထိရဆိုတာကပါဠိလိုဖုထဘာယုတ်ဗမာလိုထိရတဲ့ရုပ်ပါပဲအတူတူပါပဲထိရတဲ့ဆန္ဒဖုထဘာဆံမထူပါဘူးကိုယ်နဲ့ထိရအဲ့ဒါရုပ်ဒုက္ခပဲကိုယ်နဲ့ထိရရုပ်ဒုက္ခဒါရုပ်တရားတွေဒုက္ခသစ္စာတရားတွေပဲ ဖြစ်ပြီးပြက်နာတယ်မြဲတည်လာမဟုတ်ဘူးကိုကိုယ်ဆက်ကာရတာလည်းဥဒိယလည်းဒီကုလုံးပြန်နာအသစ်သစ်တွေခါလည်းပြောင်းလဲပြီးဖြစ်ပြက်နေတယ်ထိပ်ပြရတဲ့အတွေ့အထိတွေကလည်းပဲထိပ်ပြီးကြောက်ထိပ်ပြီးကြောက်တယ်ဒါတွေကလည်းမြဲတည်နာမရှိဘူးကိုယ်နဲ့ထိရရုပ်ဒုက္ခသစ္စာတရားတွေရုပ်တရားဒုက္ခသစ္စာတရားကိုယ်နဲ့ထိရရုပ်ဒုက္ခထိကနံဒုက္ခထိပြီးသွားတယ်ဆိုတာလေးကတော့နံတရားပဲတော့ အဲဒါနာခန္ဓာ၄ပါးပဲဝေဒနာအကောင်းဆုံးရှိတာထိတိပါရှိတယ်ဝေဒနာအဲကောင်းတဲ့နေ့စိုးတဲ့နေရာမျိုးခံစားတာဝေဒနာပဲရှိရတဲ့အာယုံမှတ်သားတာကပညာပဲထိတိအောင်လို့အဲတွေ့တိအောင်လို့နှလုံးသွင်းတာကြောင့်ညာစိုက်ပေးတဲ့ဟာကဒါကသင်္ခါရခန္ဓာသင်္ခါရထိပြီးသွားတဲ့သဘောလေးကဒါဝိညာဉ်နဲ့ခန္ဓာဝိညာဉ်စိတ်ပဲအဲဒါနာခန္ဓာ၄ပါးရှိအဲဒါကနာဒုက္ခသစ္စာတရားတွေ ကိုကြည်ရုပ်လဲခြေပြီးပြောက်လို့ခြေပြီးပြောက်သွားရုံများပဲပါမှသုံးမကြဘူးဒါကြောင့်နှစ်သက်ပဲသာရပဲအာကိုဝယ်မရှိဘူးထိတိရတဲ့သဘောတွေကလည်းပဲသုသနာသုသနာကထိတိရတာတွေဒါတွေလည်းပဲမြဲတည်နေတာရှိသုခိုက်တာနဲ့ဖြစ်တယ်ပါလို့အာမအာမကုလို့တဲ့တရားတွေကထိတိတယ်ဆိုတဲ့နာခန္ဓာတွေကလည်းထိတိပြီးကြောက်တာထိပြီးကြောက်သိပြီးကြောက်သိပြီးကြောက်တယ်အာမအာမကုရတဲ့တရားတွေတဲ့ဝိပဿနာရှင်ရင် ပိုင်မင်းနဲ့ပြီးတာတော့အဲ့ဒါတွေဆက်စုပ်ကြညီးငွေ့ကြတွေဖြစ်လာတာပဲအဲသုသာမောင်ကကိုနဲ့ထိရာရုပ်ဒုက္ခသိကနာဒုက္ခကိုနဲ့ထိရာရုပ်ဒုက္ခသိကနာဒုက္ခသိ င်းထီရရုပ်တို့ကအဲ့ဒါကတော့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာအများဆုံးရှိရတယ်သူကဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာဒါပဲအများဆုံးရှိရတာပဲမြင်တယ်ဆိုတာကကြည့်ပြီးတော့မြင်တဲ့အခါတစ်ခါကြာမှရှိရတယ်ကြားတယ်ဆိုတာလည်းကြားတယ်ရှိတဲ့အခါမှရှိရတယ်နာနာကလည်းရှားပါတယ်ခါကြာမှရှိစားတာကလည်းသူစားတဲ့အချိန်သမင်းဟင်းစားပြီးစားတဲ့အချိန်လေးပဲရည်ရည်ချင်းမှမရှိဘူးအများကတော့အဲအထီးကတော့အမြဲရှိနေတာပဲ ဒါကြောင့်အဲ့ဒါတွေပဲအများဆုံးမှတ်ရပါတယ်သိရတဲ့တရားကလည်းပဲဒါလေးပါးတဲ့ကတရားတွေတဲ့ဘူဒီယုတ်တရားတွေဝိပဿနာစရှိရတဲ့တရားတွေပဲအဲမြင်ရတဲ့အခြင်းကြားတဲ့အပန်းနာရတဲ့အနတ်စားပြရတဲ့ရတာဆိုတာဥပါဒယုတ်တွေခေါ်တယ်သူကဓာကြီးလေးပါမှီပြီးတော့ဖြစ်တဲ့သူအသေးမွှားလေးတွေဓာကြီးလေးပါရဲ့အရေးအယံသဘောတွေပေါ့ဓာကြီးလေးပါမှီပြီးတော့ဖြစ် ဓာကြီး၄ပါးကတော့သူကအမှန်ထင်ရှားတဲ့ယုတ်ကြီးရဲ့ရင်းမှန်ယုတ်ကြီးကိုပထဝီဆိုတဲ့ခက်မှကျမ်းသာတဲ့သဘောတေဇောအပူအေးသဘောခိုးငွေသဘောဝါရောတောင်းနှင်းတွန်းကန်နဲ့လှုပ်ရှားတဲ့သဘောအာဘောဆိုတဲ့ခုပါအာဘောကအရေးသဘောအဆိုရသဘောအဲ့ဒီဓာလေးပါအရင်ကမဲ့အဲ့ဒီဓာလေးပါပြီးပြီးတော့မြင်ရတဲ့အခြင်းလေးဆိုတာအဲ့ဒီဓာလေးပါနဲ့တွဲရပဲဖြစ်နေကြားရတဲ့ဗန်ကလည်း အဲဒီဒါလေးပါးနဲ့ပဲစပ်ဆိုင်နေတာနာရတဲ့အနတ်သာသီရတဲ့ရတဲ့ဒီဒါလေးပါးမြင်ပြီးတော့ပြင်းအဲဒါကြောင့်အဲဒါလေးတွေကဥပါဒါယုတ်တွေအဲကိုပြင်းတွေ့ထရတဲ့ယုတ်တွေကတော့ပထဝီတေဇောဝါယောဆိုတဲ့ဓာကြီး၃ပါးအာဘောကလည်းအာဝယုတ်ဆိုတာတော့မတွေ့ထီအောင်ဘူးမနောဝိညာဉ်တရားဒါပေမဲ့လို့မလုံးလုံးမတွေ့ထီပဲနဲ့တော့မသိနိုင်ပါဘူးတွေ့ထီတဲ့အစိတ်ပိုင်းကနေပြီးတော့သိတာပဲပထဝီခက်မာတဲ့ ပထဝီတွေ့ထိအာဘောနဲ့အာဘောအာဘောဓာနဲ့ထိစပ်ပြီးတော့နေတဲ့သိုထိုင်းပြီးတော့နေတဲ့ပထဝီဓာတ်ကိုတွေ့ရတဲ့အခါအာသာဆိုရဲဒါအရေးပဲဆိုတာသိရအဲဒါကြောင့်အာဘောဓာမတွေ့ရဘူးဆိုပေမဲ့လို့အာဘောဓာနဲ့စနေတဲ့ပထဝီတေဇောဝါယောတွေကိုတွေ့ရှိပြီးတော့သိရဒါကြောင့်အဲဒီဒါလည်းပဲအာဘောဓာဆိုတာလည်းတွေ့ထိရနေပြီးသင်ကြားတာပါပဲ ဒါကြောင့်ကိုယ်ထဲမှာအတွေ့အထိတွေကတော့ဒါလေးပါးတွေပဲကိုယ်ထဲမှာစိုက်ပြီးတော့ကြည့်နေလို့ရှိရင်ဒီနေရာကအတွေ့အထိကသင်ကြားနေတာဘယ်နေရာကအတွေ့အထိဖြစ်ဝိပဿနာဆက်ရှုကောင်းတယ်ကိုယ်ထဲမှာစိုက်လိုက်ဒီရောက်ကတွေ့တာလည်းရှုနိုင်တာပဲလက်ကအတွေ့အထိတာလည်းရှုနိုင်တာခေါင်းကအတွေ့အထိတာလည်းရှုနိုင်တာကိုယ်ထဲကအတွေ့အထိတာလည်းရှုနိုင်တာအသားတွေကအသွေးတွေကဘယ်နာဘယ်နာစိတ်တိုင်းကဒီအတွေ့အထိတာတွေအကုန်လုံးရှုနိုင်တာရှုကောင်းတဲ့တရားတွေကြီးတယ်ပဲ အဲဒီတည်းမှာမှတ်လို့ကျွတ်ကျွတ်လွယ်အောင်လို့ဘုန်းကြီးတို့ကဖောင်းသာပင်နာကစပြီးရှုခိုင်းတာဖောင်းသာပင်နာလည်းဗိုက်ထဲကနေပြီးတွေးထိပဲသူကရင်းနာမယ်ဖောင်းတယ်လာတယ်ဆိုရင်ဗိုက်ထဲကတောက်နာတင်းနာတွန်းကန်နာလှုပ်ရှားတာအတွေ့အထိပဲပိန်ကြတာလည်းဒီတိုင်းပဲအဲရော့သွားတာရွေ့ရှားတာဗိုက်ထဲကနေသင်ရှားတာပဲအဲဒါဖောင်းတယ်ဆိုရင်တောင်းတင်းလှုပ်ရှားတဲ့ဝါရောဒသင်ရှားပိန်တယ်ဆိုလို့ရှိရင်လည်း ကြော့ပြီးကြသွားတဲ့လှုပ်ရှားသွားတဲ့ဝါယောဓာတ်သူကသင်ရှားအဲ့ဒါသိအောင်လို့ကောင်းနေပိန်နေတယ်လို့မှတ်ရတယ်အမိကတော့ခေါ်ယုံမျှပါပဲအမိကလိုရင်းမဟုတ်ပါဘူးကောင်းနေပိန်နေဆိုတာလည်းလိုရင်းမဟုတ်တယ်လို့ဝါယောဓာတ်ဆိုတဲ့နာမည်လည်းမြည်ရမြည်ပါပဲမထူးပါဘူးသူကရုပ်ဆိုတဲ့နာမည်လည်းမြည်ပါပဲစိတ်တို့စေတသိက်တို့ဆိုတာလည်းမြည်တယ်နာမ်ဆိုတာလည်းမြည်ပဲနာမနာမ်ဆိုတာမြည်ပဲသူရင်းကတော့ တကယ်ဖြစ်ပေါ်တဲ့သဘောလေးသိဖို့ရပဲဖောင်းတယ်လာတဲ့အခါမှာအဲဖောင်းစားတာဖောင်းဆုံးနေအောင်ဖြစ်ပေါ်လာအစတော့ခကြမ်းညမဲ့ပုံသဏ္ဍာန်ထေရနဲ့ပဲစတော့မှတ်ရတယ်နောက်တော့ပုံသဏ္ဍာန်ထေရလည်းမရှိပါဘူးဗိုက်တဲ့ကနေပြီးတောင်းတဲ့သဘောတင်းတဲ့သဘောတွန့်ကန်တဲ့သဘောလှုပ်ရှားတဲ့သဘောရွေ့ရှားတဲ့သဘောအဲ့ဒါတွေသိရတယ်။ပင်ကြသွားရင်ဒီတိုင်းပဲအတွင်းဘက်ကိုလှုပ်ရှားသွားတဲ့သဘောညော့ကျသွားတဲ့သဘောအဲ့ဒါတွေသိရတယ်။အဲ့ဒါ အတွေ့အထိရုပ်ကိုသိနေတာပဲအတွေ့အထိရုပ်ဒုက္ခသစ္စာတရားတွေသိနေတာအဲဒီမှာသိသိတဲ့သဘောလေးတွေလည်းရှိတယ်သိတော့မပြတ်ထမ်းမပြတ်ထမ်းမယ်သိသိတဲ့သဘောတော့ရှိအဲဒါလည်းနာခန္ဓာအဲဒါကြောင့်ကိုယ်နဲ့ထိရရုပ်ဒုက္ခတဲ့ဖောင်းနေပိန်နေထိုင်နေထိရကိုယ်ရဆန့်နေညာလန်းနေဘယ်လန်းနေကြွရဲလှမ်းနေချရဲစသည်ဖြင့်ကိုယ်မူရာတွေမှတိုင်းမှတိုင်းဟာအဲဒီအထိအသည့်ဆိုင်ရာ ဒုက္ခသစ္စာတရားတွေပဲကိုယ်နဲ့ကြည့်ရတဲ့ကိုယ်ရုပ်ခေါင်းရယ်ဆိုဗိုက်ထဲကနေပြီးတော့ရှိတဲ့ကာယပတာရကိုယ်ရုပ်အဲဒီမှာဗိုက်ထဲကနေတောင်းတာတင်တာတွန်းကန်တာလှုပ်ရှားတာတွေတွေ့သွားတွေ့သွားတွေ့ပြီးသွားတယ်အဲတွေ့ရတဲ့အတွေ့အထိရုပ်ဒါရုပ်ဒုက္ခသစ္စာတရားတွေခေါင်းရယ်ဆိုတဲ့လောကဝဟာရအပြင်ဗိုက်ခေါင်းတက်နေတဲ့အထေဝုဒ္ဓရိယကြီးတို့ထင်ရတယ်မန်စေသက်ကတော့အဲဒီဗိုက်ထဲမှာတောင်းတာတင်တာတွန်းကန်တာလှုပ်ရှားတာဆိုတဲ့ ရုပ်တရားတွေအဲ့ဒါတွေဖြစ်နေတာပဲကာယပဒါရနဲ့တောင်းတင်းလှုပ်ရှားတဲ့သဘောတွေဒါတွေဖြစ်အဖြစ်စင်ပဲတစ်ပေါင်းထဲမှာကိုအများကြီးတဲ့တွေ့ရှိတယ်တဏှာတဏှာရွေ့ရွေ့သာတက်တက်တက်ဆိုတာအဲ့ဒါတွေအများကြီးပဲအဲ့ဒါတွေဟာသူထိုက်တာနဲ့သူဖြစ်ပြောက်သွားတာပဲအဟောင်းမရှိဘူးပဂတိပုဂ္ဂိုလ်တွေနေရာကျဒီပိုက်ကြီးပဲငင်ကလည်းဒီပိုက်ခုလည်းဒီပိုက်အဲဒီကိုပဲမြဲတည်နေတယ်ဒီလိုထင်တာဒီလိုမဟုတ်ဘူးသူက အောက်ထစ်ဆုံးအချင်းဖောင်းတဲ့ခိုက်တာဖြစ်တဲ့ရုပ်ကတခြား၊ဗိန်တဲ့ခိုက်တာဖြစ်တဲ့ရုပ်ကတခြားပဲ။ဒီခုနဲ့ဒီခုနဲ့ဘာမှမဆောက်ဘူး။အဲသမာဓိညာရင့်လာတဲ့အခါကျတော့ဖောင်းတာမှာရွေတိုင်းရွေတိုင်းတစ်ခုစီတစ်ခုစီပဲတောင်းတောင်းတင်းတွန်းကန်လှုပ်ရှားရွေရွေရှားနေတဲ့သဘောတွေဟာအရွေကတရွေမရောက်ဘူးရွေလိုက်ကြောလိုက်ရွေလိုက်ကြောလိုက်ရွေလိုက်ကြောလိုက်အဲ့ဒီသဘောတွေအဲ့ဒါတွေကိုသိအောင်လို့ခုသာအထုတ်ကသာပုဂ္ဂိုလ်တွေအဲ့ဒါအထုတ်နေရတာ။ နောက်သမာဓိညာညင်းလာလို့ရှိရင်အဲ့ဒါတွေသိရမှာပဲဖောင်းတယ်လာတာသိကြပြီးပင်ကြသွားသိကြပြီးတွေ့ချင်းတွေ့ချင်းကုန်းကုန်းသွားတာပြောက်ပြောက်သွားတာဆုံးဆုံးသွားတာတွေအကုန်လုံးသိတာပဲကိုယ်ရယ်ကိုယ်ရယ်မှိုင်နေဒီတိုင်းပဲတရွေ့တရွေ့မရဘူးညာလားနဲ့ဗလားနဲ့မှလည်းတရွေ့တရွေ့မရဘူးကြွတယ်လားနဲ့ချတယ်မှလည်းဒီတိုင်းပဲတရွေ့တရွေ့မရဘူးဒုက္ခိုက်တာနဲ့ဖြစ်ပြနေတဲ့တရားတွေအဲ့ဒါကိုယ်နဲ့အတွေ့အထိရုပ်တွေဒုက္ခသစ္စာတရားတွေခန္ဓာမစက်ဖြစ်နေလို့ဒုက္ခတွေပဲဆင်းရဲစစ်မှန်နေဒါတွေကို အကောင်းထင်နေကြတာကိုကိုယ့်ဟာနဲ့ကိုယ်အဲသွားလိုက်လာလိုက်ထုတ်ပြလိုက်လက်တွေခြေတွေကိုယ်လိုက်ဆန်းလိုက်အမူအရာမျိုးမျိုးတွေပြုလိုက်အဲခုံလိုက်ပေါက်လိုက်လက်အေးလိုက်စုံတစ်ခုပြုလိုက်စုံတစ်ခုကင်လိုက်ဆွဲလိုက်တွန်းလိုက်အကုန်လုံးဒီထဲမှာကာယပဒါရနဲ့အတွေးအထိရုပ်တွေအဲ့ဒါမှီပြီးတော့ကာယဝိညာဉ်အထိအသီးလေးတွေ ရှင်းတာသိသိနဲ့တွဲပြီးတော့နာခန္ဓာ၄ပါးအဲ့ဒါတွေရှင်းတာအလုံးပေါင်းရင်ယုံနဲ့ပေါင်းရင်ယုတ်ခန္ဓာနဲ့နာခန္ဓာ၄ပါးခန္ဓာ၅ပါးကြီးတယ်မှတ်တိုင်းမှတ်တိုင်းခန္ဓာ၅ပါးတရားတွေသင်ကြားနေတာပဲဖောင်းတယ်မှခန္ဓာ၅ပါးပဲပိန်တယ်မှခန္ဓာ၅ပါးကျိုးရဝိပဿနာရှိတယ်ဆိုခန္ဓာ၅ပါးကျိုးရတာပဲဖောင်းတာပိန်တာတွေမကျိုးရဘူးဆိုတော့ပြောရတယ်ဖောင်းတာပိန်တာပြောခန္ဓာ၅ပါးမှမသိပဲဖြစ်နေလို့ဖောင်းတာပိန်တာခန္ဓာ၅ပါးပဲဖောင်းတယ်မှတဲ့ခါကာလမှာ အဲဒီကဗိုက်ထဲကနေတောင်းတာတင်းတာတွန်းကန်တာလို့ရတာကဝါရောဖုထဘယုတ်အဲဝါရောယုတ်ဆိုတော့ဝါရောယုတ်နဲ့တွဲပြီးပထဝီလည်းပါတာပေါ့ဒေဇလည်းပါတာအာဘောလည်းပါတာအဲဝဏ္ဏကဏ္ဏရသဩဇာအသိဉာဏ်လည်းပါတယ်နာယုတ်လည်းပါတယ်အရသာယုတ်လည်းတည်းပါတာဩဇာဆိုစီစေယုတ်လည်းပါတာအနည်းဆုံးအထက်ကလခေါ်တဲ့ဒုစိပါပါတယ်အဲ့ဒီအတွေ့အထိ အဲတွေးတရားဌာနဗိုက်တဲ့ကာသတာရယုဆိုတာပါတယ်ကာသတာရယုမရှိဘဲနဲ့ဖောင်းမပိန်မအဲတောင်းတင်းတွန်းကန်လုပ်ကြတာတွေဘာမှမသိနိုင်ဘူးအဲတော့ဗိုက်ထကနေပြီးအတွေ့အထိကိုဖမ်းယူတဲ့ကာသတာရကိုကြည့်ဥစ္စာရှိအဲဒါဗိုက်တစ်ခုလုံးကိုလုံးနှံပြမှရှိတယ်ဒါကြောင့်သူကမျက်စိနဲ့မမြင်ပေမဲ့တပိုက်ထဲမှာတောင်းနေကျင်းနေတွန်းကန်နေလှုပ်ကြတယ်ဆိုတာသိနေတာပဲအဲဒီကိုကြည်ရုပ် ကိုကြည်ရုပ်ဆိုတော့ကိုကြည်ရုပ်နဲ့တွဲပြီးတော့လည်းပထဝီအဘောတေဇောဝါရောဓာကြီးလေးပါပါတာတဲ့ဓာကြီးလေးပါပြီးပြီးတော့ဖြစ်တာကိုကြည်ရုပ်ကနောက်ပြီးတော့ဝဏခန္ဓာရသဩဇာဆိုတဲ့ရုပ်တွေလည်းပါတာပဲကာသလာယုံနဲ့ထည့်ရင်ကိုခုဇီဝိတယုတ်ကထည့်ရင်10ခုတောင်ပါတယ်ဒီမှာကျတော့10ခုပြည့်စုံပါတယ်အဲဟောင်းတိုင်းပိန်တိုင်းသူညာနဲ့သူတခါလဲအဲတောင်းလိုက်တင်းလိုက်တွန်းကန်နဲ့လှုပ်ရှားလိုက် ဖြစ်ပြဖြစ်ပြဖြစ်ပြီးတော့ပြည့်တဲ့သွားတဲ့သဘောတွေယောဂီပုဂ္ဂိုလ်ကရှုမှရင်တွေ့ရတယ်အဲဒီလိုတွေ့တော့ဒါတွေကလည်းဘာမှအကုသံပြုရှင်းတုန်းကတော့ကိုယ်တကိုယ်တည်းအောင်မဲ့ပြီးတော့အများရန်ဒီနေတယ်ထင်ပြီးတော့ဒါကြနေတဲ့ပြအကုသရာတွေရှိတာပေါ့ကိုယ်ကိုယ်ရဲ့ပညာကိုယ်တွေရောနေတဲ့ပြဒါကြတွေသိကောင်းကိုယ်ဝိပဿနာဉာဏ်ရင့်နေတဲ့ခါကာလကြမှတ်တိုင်းမှတ်တိုင်းဟာဒုက္ခိုက်တာနဲ့သူပြည့်နေတာပဲရှိတယ်။အာမအကုသံပြုဒုက္ခသစ္စာတွေတဲ့နိစ္စသာကြမြစ်တဲ့တရားတွေပဲ။ အဲထိတိတဲ့တရားတွေကလည်းပြီးပြီးကြောက်တာပဲနာနာနာလေးပါဒါလည်းနှစ်သက်သာကြမရှိဘူးအဲကိုယ်တည်းကကိုယ်ယုံနဲ့တွေးထရတဲ့သဘောစိတ်နှံတရားတွေကထိပြီးတဲ့သဘောအဲပြီးတော့ကျွတ်မှတ်ပြီးသိတဲ့သဘောဒုက္ခိုက်တာနဲ့သူဖြစ်ပြနေတဲ့တရားတွေဘာမှအကုသရာမရှိဘူးဒုက္ခသစ္စာတရားတွေပဲလို့ဝိပဿနာဉာဏ်ရင်းလာတဲ့ခါကျဒီလိုသိရတယ်အဲဒီလိုသိအောင်လို့ပဲခုရှုနေတာအဲကြောင့် ကိုနှင့်ထိရရုပ်ဒုက္ခထိကနာဒုက္ခဆိုရမယ်ကိုနှင့်ထိရရုပ်ဒုက္ခထိကနာဒုက္ခကိုနှင့်ထိရရုပ်ဒုက္ခထိကနာဒုက္ခနောက်သိကုသနာကြံသေးတဲ့သိကုသနာကြံသေးတဲ့အာယုန်တွေကြတော့လေသိကုသနာကြံသေးတဲ့နှလုံးရုပ်ကိုမြည်ပြီးတော့သိကုသနာကြံစီမှုတွေဖြစ် အဲဒီမှာပေါ်လာတဲ့အာယုန်တွေကတော့ပေါ်လာတဲ့အာယုန်တွေကတော့သူကရုပ်လည်းရှိတယ်နာလည်းရှိတယ်ပြည့်ညက်တယ်လည်းပါပါတယ်ဒါကြောင့်ယုံနာမဲ့ဒါကတော့ယုတ်ယုတ်ကြည့်ရမဟုတ်နှလုံးနှလုံးသိရနှလုံးနဲ့နှလုံးဆိုတဲ့သဘောတရားနဲ့သိရဆိုတဲ့သဘောတရားယုံနေတာနှစ်ပါးပဲတဲ့ဟိုတုန်းကရှင်းတုန်းကတော့မျက်စိမြင်ရယုတ်ဒုက္ခကိုအခုတော့ယုံနာမြရတယ်လို့ရမယ် ယုံနာမြယုံနာနာမြပဲဒုက္ခသစ္စာတရားပါပဲနှလုံးသိရတဲ့နှလုံးသိရသေးတဲ့စိတ်ကူးမှုကြီးတရားသေးတဲ့နှလုံးယုံနဲ့ပြန်သိရတဲ့သဘောအာယုံနေဒါတွေကယုံနာမယ်ယုတ်တရားသက်တယ်လည်းမဟုတ်နာတရားသက်တယ်လည်းမဟုတ်ယုတ်လည်းရှိနာလည်းရှိတခါတရံယုတ်တခါတရံနာမို့တခါတရံပညာတိတော်ပါပါလေနှလုံးသိရယုံနာမြသိက္ခာနာဒုက္ခကြံသိတဲ့စိတ်ကလေးတွေဟိုကြံသိကြဟိုစိတ်ကူးစိတ်ကူးသိသိသွားတာအဲကြံသိတဲ့စိတ် သူတွေခွဲလိုက်လို့ချင်းဝေဒနာပညာသင်္ခါရဝิญဉ်နာခန္ဓာ၄ပါးဒါတွေကဖြစ်ပြသွားတဲ့ဒုက္ခသစ္စာတရားတွေပဲအရင်စွာမယ်နှလုံးသိရယုံနာမြသိကနာဒုက္ခနှလုံးသိရယုံနာမြသိကနာဒုက္ခနှလုံးသိရယုံနာမြသိကနာဒုက္ခ တော့မြင်တိုင်းကြားတိုင်းဓဝါ၆ပါးဖြစ်ပေါ်တဲ့တရားတွေဟာဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာတရားတွေကြီးတယ်ပဲအဲ့ဒါတွေအကုန်လုံးသိရမှာ မြင်နိုင်ကြတဲ့ရှင်မလို့ခဏမစက်ပြက်နေတာကြီးတဲ့တွေ့ရတဲ့ပုဂ္ဂိုလ်အဲဒီတော့တွေ့နေတဲ့ခါကာလမှာဘာမှအာကိုစရာမရှိဘူးနှိမ့်သက်စရာမရှိဘူးသာစရာမရှိဘူးဖြစ်ပြီးပြက်သွားတဲ့သဘောတွေဆင်းရဲတွေပဲဆင်းရဲဆိုခံခဲ့တာတော့မဟုတ်ဖြစ်ပြီးပြက်သွားလို့နှိမ့်သက်ပဲပါရပဲအာကိုဝယ်မရှိတော့ပဲဆင်းရဲလို့ခေါ်ရတယ်မကောင်းတဲ့တရားတွေလို့ဆိုလိုပါတယ်အဲဒီမကောင်းတဲ့တရားတွေကြီးတွေပဲဘာမှအာကိုအာမကိုတဲ့တရားတွေကြီးတွေပဲလို့ ဒီမှန်ရင်သဘောကျနေတာဒုက္ခသစ္စာကိုမှန်နေသိတာပဲအဲဒီလိုသိအောင်လို့ပဲခုဖောင်းနေပိန်နေထိုင်နေထိရမြင်နေကြားတယ်စသဖြင့်ဒီတိုင်းဒီတိုင်းလိုက်ပြီးတော့ရှုနေရတယ်သမာဓိညာကျင့်တဲ့ခါကျတော့အဲ့ဒါတွေဘာမှသုံးကြဘူးဘာမှဖုံးမတန်ဘူးအာမကိုရဘူးဖြစ်ပြီးပြက်သွားတဲ့ဆင်းရဲသဘောတရားမျှပဲတဲ့ကိုယ်ပိုင်ညာနဲ့ကျင့်ပြီးတော့သိနိုင်မယ်အဲဒီလိုသိတာဒုက္ခသစ္စာကိုသိတာပဲဖြစ်ပြက်သမျှယုံနာခန္ဓာကဒုက္ခသစ္စာတရားဖြစ်ပြက် ဖြစ်ပြတဲ့မြတ်ဖြစ်ပြတဲ့မြတ်ယုံနာခန္ဓာတွေဝိပဿနာယောဂီမှာမှတ်တိုင်းမှနဲ့ဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြမျက်စိကမြင်တာလည်းဖြစ်ပြီးပြနားလည်းကြားတာလည်းဖြစ်ပြီးပြနှာခေါင်းကနာနာဖြစ်ပြီးပြလျှာကစားတော်လည်းရတာပြီးတာဖြစ်ပြီးပြတွေးထိတဲ့ခါတွေးထိထိပြီးပြီးပြစေကုသနာကြံတဲ့ခါလည်းစေကုသနာကြံပြီးပြီးပြရှုမှတ်တဲ့ခါလည်းမှတ်ပြီးပြီးပြဘာမှဒီနာမရှိဘူးဖြစ်ပြီးပြတာကြီးတယ်ပဲဘောလာပြီးပြဘောလာကြီးပြဖြစ်ပြတဲ့မြတ် အဲဒါယုံနာခန္ဓာတွေအဲဒါဒုက္ခသစ္စာတရားဆိုရဖြစ်ပြတမယယုံနာခန္ဓာကဒုက္ခသစ္စာတရားဖြစ်ပြတမယယုံနာခန္ဓာကဒုက္ခသစ္စာတရားဖြစ်ပြတမယယုံနာခန္ဓာကဒုက္ခသစ္စာတရား တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးပြဖြစ်ပြီးပြအဲ့ဒါတွေကယုံနာခန္ဓာတွေပဲအဲ့ဒါတွေအကုန်လုံးဒုက္ခတွေပဲဖြစ်ပြီးပြဟိုကလည်းဖြစ်ပြဒီကလည်းဖြစ်ပြ နေရာတကာမှလည်းဖြစ်ဖြစ်ဖြစ်ဖြစ်ဗျာမှတည်နာမရှိဘူးဖြစ်ဖြစ်နေတာကြီးတဲ့ဒုက္ခတွေကြီးတယ်ပဲလို့ဆိုကိုယ်ပိုင်ညာရှင်းပြီးသိတာအဲဒီတော့သိအောင်လို့ဝိပဿနာရှိရအောင်အဲဒီတော့ဖြစ်ပြနေတာတွေကိုမသိတော့ตายရတယ်မြဲတည်နေခြင်းနဲ့အဲငါပဲသူပဲထင်တယ်ယောက်ျားများပုဂ္ဂိုလ်သတ္တဝါလို့ထင်တယ်ကောင်းတယ်လို့ထင်တယ်အဲဒီလိုထင်တော့ဗာနှစ်သက်သာရမှုဖြစ်လာအဲဒီနှစ်သက်သာရတာကသမှုရသစ္စာပဲဉာဏ်တဏှာဘောနုဘုရားစသည်ဖြင့် ဆိုတော့ကြည်ကြည်ဟောထားပါပဲတဖန်ဘဝတည်းဖြစ်စေရတဲ့တဲ့နာနိရာကသာဂတနာနိရာကနည်းနည်းပါးဖြစ်တယ်နိတ္တမှုတာယာမှုနဲ့တော့နိတ္တမှုတာယာမှုသဘောပါပဲသတ္တရတရဘိနာနေနေထိုးထိုးရောက်ရဘဝရရအာယုံမှာသူကနှစ်သက်ပျော်မွေ့တယ်ရောက်ရရောက်ရသူပြောတာပဲကိုရရရဘဝကိုရရရအာယုံလေးနဲ့သူကသူ့အနေနဲ့သူနှစ်သက်ตายရပြီးသဘောကျတယ်ပြောနေတာပဲနာနိတာက လူတွေကလူဘဝပြောကြတယ်ပဲတိရစ္ဆာန်တွေကတိရစ္ဆာန်ဘဝနှက်ကလည်းနှက်ဘဝကြက်ကလည်းကြက်ဘဝဝက်ကလည်းဝက်ဘဝသူကလည်းသူပြောနေတာလူတွေအနေနဲ့ကြည့်ရင်တော့ဘယ်ပြောကြကောင်းမလဲဒါနဲ့သူကလည်းသူပြောနေတာလူတွေလည်းပဲလူတွေအနေနဲ့ကြည့်တော့ပြောတာနတ်တွေအနေနဲ့ကြည့်ရင်လူဘဝတွေကလည်းကောင်းတာမဟုတ်ဗြဟ္မာတွေအနေနဲ့ကြည့်ရင်လူတွေနတ်တွေဘာမှကောင်းတာတွေမဟုတ်ဘူးဒါနဲ့သူရောက်ရရမှပြောနေတာပဲယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကလည်းမိမိဘဝပြောမိမဖြစ်တဲ့ပုဂ္ဂိုလ်ကလည်းမိမိဘဝနဲ့ပြောတာပဲ ယောက်ျားတွေကမိန်းမဖြစ်တဲ့ဘဝမျိုးစဉ်းစားခြင်းမပြောတတ်ဘူးညာသွားခြင်းမပြောတတ်မိန်းမတွေကလည်းယောက်ျားဖြစ်တဲ့ဘဝမျိုးစဉ်းစားခြင်းဒါတွေလည်းပြောလှမယ်မဟုတ်ဘူးသူကသူကနဲ့သူတို့ကပြောနေတယ်အဲသူဘဝနဲ့သူပြောတယ်တဲ့လူမျိုးတော်မှကိုမျိုးတဲ့မှာကိုမပြောတာသူများမျိုးတွေမျိုးတိတ်ပြောတာမဟုတ်ဘူးအဲစင်တန်းနေတဲ့မျိုးတွေနဲ့သွားစဉ်းစားကြောက်ကြတာကောင်းတဲ့ဒိဋ္ဌံတို့ပဲဘာမှနေရာမကြောက်အဲရောက်ရရောက်ရဘုရားကိုရောက်သွားတော့လည်းမတတ်နိုင်ဘူးရုံညာတဲ့မျိုးတွေရောက်လည်းအရင်ပြောနေတာ သတ္တတတဗိနာနိနေထိုထိုအာယုံထိုထိုရရအာယုံထိုထိုရောက်ရဘွားရရအာယုံနဲ့နှစ်သက်ပြောင်းမှုတွေရှိတော့တဏှာပဲတဲ့မြင်လာလေးတဲ့ကောင်းတဲ့တင်သာရာကြားလာနာနာစားလာဒုတိလာကဒီကုသနာကြံနေတာလေးကောင်းတဲ့တင်သာတွေအကုန်လုံးပါရတဲ့တဏှာသမှုရသစ္စာကိုခေါ်သည်အဲဒီတဏှာပါရတော့အဲဒီလိုအာယုံအဲဒီလိုဘဝမျိုးသူမျောလင်တောင်းတာကိုမျောလင်တောင်းတာတော့ ကိုလိုရှိရတဲ့ကိစ္စပြီးအောင်လို့အားထုတ်တယ်အားထုတ်တော့ကုသိုလ်အကုသိုလ်ကပြီးအဲဒီကံကအကျိုးပေးတော့သိုးသိုးတော့ဘုရားကောင်းတော့ဘုရားတွေမျိုးမျိုးတွေဖြစ်ရဖြစ်ရဘဝမှာဥရနာသေရဆင်းရဲဒုက္ခတွေတွေ့ရအဲဒီဆင်းရဲတွေကလာတော့ဆိုလို့ရှိရင်ငငယ်ကြားလိုက်မှာတာယာနေတဲ့တဏှာလေးတွေကလာတာကိုအဲဒီတဏှာလေးမဖြစ်အောင်လို့ပဲဝိပဿနာရှုနေရအဲဒီတဏှာလေးဖြစ်သွားလို့ရှိရင်တော့ဘာယာပြီးဆွဲလန်းဆွဲလန်းပြီးအာထုတ်ခံနေဖြစ်ကံအကျိုးပေး ဘဝတည်ဖြစ်ဖြစ်ရဘဝဝေဒနာတည်ဆင်းရဲဒုက္ခတွေမျိုးမျိုးရောက်ပြီးတော့သွားတယ်ဒါကြောင့်မို့ဒီတဏှာဆင်းရဲဖြစ်ပွားကြောင်းဖြစ်တော့သမှုရသစ္စာကိုခေါ်သည်မြင်မှုကြားမှုမြင်ရကြားရစသည်၌မြင်နေမြင်ရကြားရစသည်၌နှစ်သက်နှစ်သက်တောင်းတာတော့တဏှာကိုနှစ်သက်တောင်းတာတော့တဏှာကို သမုဒယသစ္စာကိုခေါ်သည်မြစ်တဲ့တောင်းတာတော့တဏှာကသမုဒယသစ္စာတရားဒီလိုဆုံးမအဖြစ်နဲ့ညီတော်မှာဉာဏ်ရကြာရစသည်၌ဆိုမြစ်တဲ့ပါရသောတဏှာကသမုဒယသစ္စာတရားဉာဏ်ရကြာရစသည်၌မြစ်တဲ့ပါရတာက မှုရိယသစ္စာတရားမြင်ရကြရသသည်၌နိသက်သာယာရာကသမှုရိယသစ္စာတရား နှစ်သက်မှုသာမှုတွေအခုဖြစ်နေတာအားလုံးကဒီဝဒနာမရှိနိုင်တဲ့ပုဂ္ဂိုလ်တွေကအနှစ်သက်သာမှုတွေဖြစ်နေတာ။ဟောတာကလည်းမမင်းမရှိမှတ်တဲ့အချိန်မှာအဲ့ဒါနှစ်သက်သာမှုဖြစ်တာလေသဒ္ဒါကလည်းဖြစ်သေးတာပဲ။အနာကလည်းပဲဖြစ်သေးတာပဲ။ဒါကြောင့်မို့သူတို့အဲ့ဒီဘဝကသူ့ရတဲ့ခါမှာသင်ရခါတိမငြိမ်းသေးဘူးဘဝတိဖြစ်ရဒီသာသနာလေးအတွေ့အတာလေးရှိနေလို့မြညာကြအစဒီမှာတွေ့ရတဲ့တဏှာလေးရှိနေကြကာလပါလုံး နေပြီးတဲ့နောက်ဘဝသေးတစ်ခုဖြစ်ရတာတော့ဆိုလို့ဒီကနေ့မှဆွဲလမ်းတဲ့အာရုံလေးရှိတာကိုအဲဒီအာရုံလေးဆွဲပြီးတော့သိတာနှစ်သက်သာမှုရှိတော့အဲဒါလေးကိုလက်မလွတ်ပဲဆွဲထားတယ်လို့ပဲဒါတွေကရှိနေတော့သေပြီးတဲ့အဲဒီအာရုံလေးဆွဲလမ်းပြီးဘဝသေးဖြစ်တာပဲဒီကနေ့ဘာမှမဆွဲလမ်းတော့လို့ရှိရင်တော့မဖြစ်နိုင်ဘူးရဟနာပုဂ္ဂိုလ်များဘယ်အောင်မှမဆွဲလမ်းဘူးအဲနောက်ဆုံးသုတိဖြစ်ဖြစ်ကနေဒီကနေ့လို့ဆိုရတာပေါ့လေပြိဋိမာသုတိဖြစ်ကနေပေါ်လာတဲ့အာယုန်နဲ့အနိစ္စဒုက္ခအနတ္တသင်္ခါရတရားအနေအချင်းသာရှင်းတယ် သမာဘဝင်စားလို့ရှိရင်လည်းသူ့သမာဘသူ့အာယုံနဲ့ပေါ့လေအာမတွေ့တာဆွဲလမ်းမကြည့်ဘူးဒါကြောင့်မို့ယဟနာသူ့ရဲ့စိတ်ဆိုတဲ့ပေတွေနောက်ဆုံးစိတ်ကလေးနောက်ဆုံးစိတ်နောက်ဆုံးခန္ဓာတွေယုံနာခန္ဓာတွေချုပ်ငြိမ့်သွားရင်အဆွဲလမ်းမရှိတော့ဝိညာဉ်အသက်စိတ်အပြင်မပြည့်ဘူးယုံနာခန္ဓာတွေအကုန်မဖြစ်ဘဲနဲ့ငြိမ့်နေအဲဒါကနိဗ္ဗာန်အနုပါရိတေတာနိဗ္ဗာန်သိပဲအဲဒီမြောက်သေးတဲ့ဝိပဿနာမဉ္ဇဏ်ဖြင့် မညာဖြင့်ယုံနာတွေလုံးဝစိတ်သုံးတဲ့သဘောတွေ့ရတယ်အဲ့ဒါလည်းပဲအဲသာဥပါရိတနိဗ္ဗာန်လည်းဒီမှာနိဗ္ဗာန်နဲ့တွေ့ရယုံနာသင်္ခါရချုပ်ငင်းတဲ့အနေနဲ့ပဲတွေ့ရစိတ္တသားတွေယုံနာသင်္ခါရတွေပါမရှိတဲ့ချုပ်ငင်းတဲ့အနေနဲ့တွေ့ရဝိပဿနာရှုတဲ့အခါလဲရှုမိတဲ့အာရုံနဲ့အာရုံနဲ့မှဒီကိလေသာတွေငြိမ့်နေဒါမှုတနာငြိမ့်နေကိလေသာမဖြစ်နိုင်ဘူးဖြစ်ပြသွားလို့အိဋ္ဌာပဲဒုက္ခပဲအနာတ္တပဲတွေ့ရင်အဲ့ဒီအာရုံနဲ့စပြီးကိလေသာတဏှာမဖြစ်ဘူးဒါမဖြစ်တာပြင်းတာငြိမ့်တာဟာတရင်ကနေရောတာဒီ အရင်ကနိဗ္ဗာန်ကြီးနိရောဓသစ္စာပဲအဲဒီနိရောဓသစ္စာကိုရှုတိုင်းမှရင်သာရောက်နေတာပဲအဲဒါရကျော်တတ်တာရေဝတနာရဲ့အရိသဝိရာကနိရောဓစသည်ဖြင့်ဟောတာအဲဒီဉာဏ်ကြအစသည်မှာနိတ္တတာရတဲ့သမှုရသစ္စာတဏှာကလေးဤအရိသဝိရာကနိရောဓအကျွမ်းမဲ့ဆုံရင်းပြည့်တယ်သွားခြင်းဟာတဲ့ဒါနိရောဓသစ္စာပဲရှုတိုင်းမှတိုင်းရှုမိတဲ့အာရုံနဲ့စပြီးနိတ္တမှုတာယာမှုတွေမပြတ်နိုင်တော့ဘူးငြိမ်သွားပြီ တော့မရှုမိရအောင်တော့ဖြစ်အောင်မှာလုံးလုံးမဖြစ်တာတော့မဟုတ်မြင်တယ်မှမိအဲ့ဒီအမြင်လေးနဲ့စပြီးတော့မဖြစ်ဘူးတို့နောက်တစ်ခါမြင်ရင်တော့မမှတ်မိဖြစ်အောင်မှာကြားတယ်မှပြီးအဲ့ဒီကြားလေးနဲ့စပြီးတော့နိတ္တတာမဖြစ်ဘူးနောက်တစ်ခါမကြားတယ်လို့မမှတ်မိတဲ့အခါအဖြစ်ပြမတင်တဲ့အခါတော့ရှင်နိတ္တတာမဖြစ်နိုင်ကြတာအဲ့ဒီလိုပဲရှုမိတဲ့အာယုံမှာနိတ္တတာမှုတဏှာမဖြစ်နိုင်ဘူးလေအဲ့ဒီမဖြစ်နိုင်တဲ့ဥစ္စာတရင်ကနေရောတာတရင်ကနိဗ္ဗာန်တဲ့ဒီရှုတိုင်းရှုတိုင်း ဝိပဿနာရှုတိုင်းအနိစ္စဒုက္ခအနတ္တပြီးတိုင်းပြီးတိုင်းအဲဒီတင်္ဂနိရောဓမျက်မှောက်ပြုနေတာအဲဝိပဿနာယောဂီကတင်္ဂနိရောဓမျက်မှောက်ပြုလို့ဝိပဿနာဉာဏ်ရှင်းတဲ့အခါကာလကျတော့အဲဒီကိလေသာတွေသနာတွေကိလေသာတွေယုံနာခန္ဓာတွေလုံးဝငြိမ်းတဲ့နိဗ္ဗာန်ကိုတွေးသွားတယ်အရိယမဉာဏ်နဲ့တွေးသွားဟုတ်တယ်ဆိုသောတာပန်ဖြစ်အဲတရားရင်မဉာဏ်နဲ့တွေးတဲ့ကတရားကံဖြစ်အနာရင်မဉာဏ်နဲ့တွေးတဲ့အနာကံဖြစ်သရဇမဉာဏ်နဲ့တွေ့တဲ့အခါကလည်းယဟနာဖြစ်တယ်အဲ့ဒီတည်းအောင်အထုသဘောပါပဲ အဲ့ဒါကိလေသာငြိမ်းတာတဏှာငြိမ်းတာကိလေသာငြိမ်းတာခန္ဓာတွေငြိမ်းတာတဏှာငြိမ်းကိလေသာငြိမ်းတာကိလေသာငြိမ်းတာတဏှာငြိမ်းတာပဲတဏှာကိလေသာတွေငြိမ်းလို့ရှိရင်ဘဝတရားနာခန္ဓာနဲ့မရှိဘဲနဲ့ငြိမ်းတာပဲအောက်တိဆုံးအားဖြင့်တစ်ခါရှုတစ်ခါငြိမ်းတစ်ခါရှုတစ်ခါငြိမ်းတစ်ရင်ကတော့ငြိမ်းနေတာပဲအဲဒီငြိမ်းတာတွေကနိရောဓသစ္စာနိဗ္ဗာန်ပဲအဲဒီနိရောဓသစ္စာကိုမဉ္ဇဏ်ပူညာဖြင့်မျက်မှောက်ပြုရမယ်အဲဒီမဉ္ဇဏ်ပူညာဖြင့် ချုပ်ငိမ့်တဲ့သဘောနဲ့သက်ဝင်ရောက်သွားတာကအရိယမေဃသစ္စာတဲ့သမာဓိရှိသမာသင်္ကပ္ပစိုက်တဲ့မေဃ7ပါးတရားမေဃသစ္စာကိုခေါ်သည်တဲ့အဲဒီမေဃသစ္စာတရားတွေဖြစ်ပေါ်အောင်လို့ပဲအားထုတ်ရပါတယ်အခုရှုနေတဲ့ဝိပဿနာဉာဏ်နဲ့ဉာဏ်တိုင်းကြားတိုင်းနဲ့အစအချင်းဖောင်းနေပိန်နေထိုင်နေထိတဲ့ညှိမှနေရတဲ့သဘောတရားတွေအဖြစ်အပျက်တွေမြင်မြင်နဲ့နောက်ဆုံးကြတော့ ရှုစရာမှတ်စရာလည်းမရှိဘူးရှုမှသိနေတဲ့စိတ်လည်းမရှိဘူးယုံနာသင်္ခါရတွေအကုန်လုံးငြိမ်းတဲ့သဘောအဲ့ဒီမှာနှိမ့်သက်မှုသာယာမှုဒွါရမှုလည်းမရှိဘူးကိလေသာတွေအကုန်လုံးငြိမ်းတယ်အဲ့ဒီငြိမ်းတဲ့သဘောကိုဒီရင်းရှုနဲ့တွေ့သွားလို့ရှိရင်အောက်ကိဆုံးသောတာပတိမညာဘုံညာဖြင့်နိဗ္ဗာန်မျက်မှောက်ပြုတာပဲအဲ့ဒီကြောင့်အားထုတ်ရမယ်အဲ့ဒီတဏ္ဍာရင်သရာယိမညာဖြင့်အဲ့ဒီတဏ္ဍာရင်နာယိမညာဖြင့်အဲ့ဒီတဏ္ဍာရင်နောက်ဆုံးအာရတမညာဖြင့်အာရတမညာဘုံညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်အားထုတ်ရမည်တဲ့အာရတမညာဖြင့်နိဗ္ဗာန်ကို ညမပြုနိုင်တဲ့ခါကျတော့ဘာဂရိတာမမပြည့်ဘူး။ဒါကြောင့်နောက်ဆုံးသုရိသုရိစိတ်ဆိုနောက်ဆုံးယုံနာနေသုရိစိတ်နောက်ဆုံးစိတ်အဲဒီစိတ်နဲ့တွဲဖြစ်တဲ့နာနဲ့အဲဒီစိတ်နဲ့တွဲဖြစ်တဲ့ခန္ဓာတွေယုံနာခန္ဓာတွေရဆဲသွားတဲ့အခါမှာအဲဒီယုံနာခန္ဓာတွေရဆဲတာကတော့ခြေကအတိုင်းတူတူပါပဲ။ခြေကလည်းမြင်လုံးကြားလုံးကလည်းဒီလိုဖြစ်ပြနေတာပဲနောက်ဆုံးစိတ်လည်းဒီလိုဖြစ်ပြသွားတာဘာမှမထူးပါဘူး။အဲထူးတာကတော့ခြေတုံးကတော့မြင်ပြီးတဲ့နောက်ထပ် ယုံနာကြတဲ့ဆက်ဖြစ်ကြားပြီးတဲ့ယုံနာကြတဲ့ဆက်ဖြစ်တယ်ပျောက်သွားရင်ရှေ့ယုံနာတွေကပျောက်သွားရင်နောက်ယုံနာတွေကဆက်ဖြစ်တယ်အဲသုရိစိတ်စေတသိက်ခန္ဓာတွေချုပ်လိုက်တဲ့ခါကျတော့နောက်ထပ်ယုံနာတွေအစ်မဖြစ်ပေါ်လာသူယုံနာကြတဲ့ဘုရားချုပ်ငင်းသွားတယ်အဲဒါနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်မျက်မှောက်ပြုနိုင်အောင်လို့အားထုတ်ကြရမယ်အဲဒါကြောင့်ဒီနေ့ဒီနိုင်ခွဲတော်လွန်သွားပါပြီ၃နိုင်ရှိသွားပြီဒီကသိညာအောင်လို့ ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်စသဖြင့်သောဒီကောင်းမှုပေါင်း၏ ဖို့ပါကကိုမိဖတော်မှာစ၍အလုံးစုံသောအတ္တဝါပေါင်းတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသမ်းသာကြပါစေ